ဘုန်းကြီးတို့ဒီနေ့2020ခုနှစ်ဩဂုတ်လ9ရက်နေ့ထေရဝါဒဓမ္မကမ္မထာလမ်းစဉ်အပိုင်း25ဘုန်းကြီးတို့ရင်ဘကကာယ ानु ပါဒနာထဲမှာပါတဲ့ဓကမ္မထာတော့ပြောနေပါတယ်ဓကမ္မထာရှုနည်းတွေမှာလည်း ဝိတ္တရိမေရှုနေဟောဝိတ္တရိမေအဖွင့်မဟာဒီကရှုနေပေါ့အခုဘုန်းကြီးတို့မဟာဒီကမှာလာတဲ့ဓကမ္မတာရှုနေ7မျိုးကြောင်းဒီနေ့ဆက်ပြောပါမယ်အဲ10မျိုးပေါ့လေ7မျိုးပဲစိတ်ကဆွဲဆွဲနေအဲဒီ10မျိုးကိုအရင်ဘက်ကလည်းဘုန်းကြီးတချို့အားဖြင့်ပြောပြသားပါပဲဒါပေမဲ့လို့ ဒါလေးတွေဘုန်းကြီးတို့အသေးစိတ်ထပ်ပြောပါမယ်ဒီတရားသဘောတွေကျတော့ပြောတဲ့အခါမှာချက်ချင်းမှတ်မိဖို့ခက်တယ်မဟာဒီကဆိုရင်ဘုန်းကြီးတို့ဗိဓမာထကရာမှာလည်းပါပါတယ်ဒီဗိဓမာထကရာဒီမှာတော့ကြည်ဖို့နည်းနည်းခက်တာပေါ့လေစာပေပညာရှင်များတော့သိနိုင်တော့ဒီမှာတွဲရပဲဝိသုဒ္ဓိဝိသုဒ္ဓိမဲ့အဖွင့်ဒါမျိုးနဲ့တွဲပြောကြတာ ဘယ်တန်းကြတခြားနေရာမှာလည်းပါပါတယ်ဒီလိုပဲမှတ်ထားပါနော်ဒီမာဒီကာမှာဓကဗနာရှုနိ10မျိုးပြောတယ်ကနံပါတ်1ကတော့အနုပုပ္ပါတော်ဒေသနာစင်တိုင်းရှုရမယ်လို့ဆိုလိုပါနော်ဒေသနာတဲ့စင်တိုင်းရှုတာအဲ့လိုရှုမှ ဒေသနာသေးစင်တန်းယူရမယ်ဆိုတာပထဝီအာဘောဒေဇောဝါယောပေါ့ဒါကတော့ဘုန်းကြီးတို့ဆရာကြီးကတပါးနဲ့တပါးမတူပေါ့လေအဓိကကတော့ဘုန်းကြီးတို့ဒီဓာတ်သဘောသဘာဝတွေမြင်ဖို့အရေးကြီးတာပါဘယ်နည်းနဲ့ရှုရှုဘုန်းကြီးကတော့မြင်အောင်ရှုတိုင်းသဘောကျတော့ပါနံပါတ်2ကတော့နာတိတိကတော့မမြန်လုံးမဲ့နဲ့ရှုရခန္ဓာကိုယ်ရဲ့ဓာတ်သဘောသဘာဝတွေခက်မြန်မြန် လိုက်ရှုနေတဲ့ဒီသဘောတဘာဝတွေကကိုယ်ညာနဲ့မှမထင်ရှားတော့ဘူးမထင်ရှားတော့လည်းကမ္မတာမဖြစ်ဘူးအာယုံမထင်ရှားတော့တမာရီကမဖြစ်ဘူးတမာရီမဖြစ်လည်းဝိပဿနာဉာဏ်နဲ့မဖြစ်ဘူးပေါ့နာဒီတဏိကတော့အလွန်ကြီးမနှေးလုံးပဲပွားရတိတ်နှေးလုံးပြန်တော့လဲစိတ်ကဘာဖြစ်လဲဆိုဒီဓာတ်ဘာဝအာယုံမှာကပ်ဖို့ခက်တယ် ပြင်ထွက်ထွက်ထွက်ထွက်နေတာလေအဲဒီလိုပြင်လည်းတမာရီမရဘူးဗျာတမာရီမရရင်လည်းဘာဝိပဿနာဉာဏ်မှမဖြစ်ဘူးနံပါတ်၄ပရိခေပပရိဘာဟနာတော်အပြင်ပကမ္မထာအာသို့စိတ်ပြန့်လွင်မှုကိုတားမြစ်တားမြစ်ခြင်းဒါတော့စာအတိုင်းပြောနေတာတကယ်တမ်းကျတော့ဘာပြောနေတာလဲဆိုဓာတ်ကြီး၄ပါးရှုနေဓာတ်ကြီး၄ပါးပဲရှုဉာဏ်နဲ့အာယုန်နဲ့မရှုနဲ့ပြောတာ တကယ်လို့ဓာကြီးလေးဝါလွယ်ပြီးဉာဏ်နဲ့ပရမအာယုန်นี่ပညာအာယုန်นี่ဓာရပြောတခြားကမ္မထာအာယုန်นี่ပေါ့ဗျာအဲ့ဒါတွေလိုက်ရှုနေတော့ဒီဓကမထာနဲ့ဆောက်ရုပ်ပြဓကမနာမဟုတ်တော့ဘူးတမာရီလည်းမဖြစ်လို့တမာရီမရတော့လဲရှုလို့တော့မရဘူးလားဆိုရပါတယ်ဒါပေမဲ့လို့အဲ့လိုရှုနေတော့ဟိုဟာလည်းမဟုတ်ဒီဟာလည်းမဟုတ်လည်းဖြစ်တတ်တယ်ဒါကြောင့်မို့ကိုကဓကမနာရှုမယ်ဆိုဓာကြီးလေးပါပဲအများကြီးရှုရတယ် အာနာပါနဆိုအာနာပါနကိုမူရင်းထားရှုဘုန်းကြီးတို့ကတော့ဘလို့သင်လဲဆိုတခါတခါအခက်ခဲရှိလာရင်တော့ပြောင်းပေးပါတယ်နော်အခက်ခဲ main ကတော့ဒါပဲလေကိုကဘာရွေးချယ်မလဲအာနာပါနကိုရွေးချယ်မလားဓကမထံရွေးချယ်မလားဘုန်းကြီးစပြောခဲ့တယ်ဒီကာနုပဒနာပိုင်းမှာ14မျိုးရှိတယ်အဲ့ဒီထဲမှာကိုကတစ်မျိုးမျိုးရွေးချယ်ပြီးတော့အမြဲမပြတ်လုပ်နေဖို့ပဲ အဲတော့ကိုရွေးချယ်ထားတဲ့ကမ္မတာကိုဆောဆောမြဲမြဲလုပ်ပါတကယ်လို့ခက်ခဲရှိလာရင်ဘုန်းကြီးတို့ဒီမှာ အမေးဖြေကန္တာတွေထည့်တာအဲ့ဒီချိန်မှာ မေးလို့ရတာခဏတပြုတ်အာထုံနဲ့ခက်ခဲတွေ့လာနေဟောဒါမလုပ်ချင်တော့ဆိုတခြားပြောင်းသွားတာမျိုးအဲ့ဒါမျိုးမဟုတ်အောင်နော်ပြီးတော့မှနံပါတ်9နံပါတ်9ကျတော့ဗာပြောလဲဆိုတော့ပဏ္ဏတိသမတေကမတော် အမိပညာကိုကြော်လွန်ရှုရခြင်းဒါသိရေးကြည့်တယ်နော်အမိပညာကိုကြော်လွန်ရှုရနေဆိုတာဘုလိုဝိပဿနာပိုင်းသွားတော့မယ်ဆိုရင်ဒီဝင်လေထွက်လေပဲရှုရှုဒီဝါယောဒဖောင်းပိန်ပဲရှုရှုဒီဈဉ္ဉံသွားတဲ့ကပဲရှုရှုအများသောအားဖြင့်ရှုကြတာတော့ဘုန်းကြီးတို့အဆိုကတော့ပညာအနေနဲ့သွားကြတာပေါ့လေဒါပေမဲ့ပညာကိုကြော်ပြီးပရမတ်မြောင်ရှုရမယ် ဒါကြောင့်မို့ရုပ်ကိုရှုရင်ဓာတ်ကိုရှုမှပုံမြင်လွယ်တယ်ထင်ရှားတယ်ဓာတ်ကိုမြင်မှပရမအရှိတရားကိုမြင်တယ်အရှိတရားပရမတ္ထတရားကိုအိဋ္ဌဒုက္ခအနတ္တမြောင်ရှုမှဝိပဿနာဘုန်းကြီးတို့ကဒီကလေးလေးဝင်လေထွက်လေဒါမျိုးလေးတွေရှုနေတယ်ကာလေးလေးဖောင်းပိန်ဒါမျိုးလေးတွေရှုနေတယ်ညာလာနေပိုင်လာဒါအမြင့်ပညာပဲဒီတဲ့ကြော်ပြီးတော့ဓာတ်သဘောတဘာဝတွေမြင်အောင်ရှုရမယ် တချို့ကြဒီအမိပညာနဲ့လမ်းဆုံးနေတာပေါ့နော်ပရဝိတဆိုရင် မာမှုပြောမှုကြမ်းမှု ချောမှုလိမ့်မှု ပေါမှုဒီသဘောတစ်ခုကိုမြောင်ရှုပါတော့အာဘောဓဆိုယိုစီးမှုဖွဲ့စည်းမှုဒီသဘာဝတစ်ခုကိုမြောင်ရှုမယ်ဒေဇောဓဆိုပူမိုးအေးမှုဒီသဘာဝတစ်ခုကိုမြောင်ရှုမယ်ဝါယောဓဆိုရင်တွန့်ကံမှုထောက်ကံမှုဒါတွေရှုရတယ် အဲ့ဒါလေးမှတ်ထားပါဦး။တော့ပညာလောက်တင်ရမယ်။စာပိုင်းတော့ပညာတင်စမှာတယ်ဗောလေလွယ်ကူအောင်။နောက်တော့ဒီပညာကိုကြော်သွားပြီးတော့ဓာတ်ဘောတဘာဝမြင်အောင်ရှုပါ။ဒါကြောင့်မို့ဒါတွေကိုခဏခဏဘုန်းကြီးတို့ပြောနေရတယ်တိုက်တွန်းနေရ။နံပါတ်6ကျတော့ဗာလဲဆိုအနုပဋ္ဌာနာမောဇနာတော်မထင်ရှားသေးတဲ့ မထင်ရှားတဲ့ဓာတ်သဘောအချို့ကိုလွတ်ထားပြီးရှုနိုင်တယ်ရှုတဲ့အခါကျတော့ဟိုမှာဝင်လေထွက်လေပဲရှုရှုဒီဘောင်းမိန်ပဲရှုရှုအဓိက main သိရမှာကလေးကိုရှုနေလေးသဘာဝမြင်ရမယ်ပြီးတော့လေးသဘာဝတွန်းကန်တဲ့သဘောကြည့်နေဉာဏ်တဲ့သဘာဝတွေတစ်ခုတွေ့မယ်နှစ်ခုတွေ့မယ်စာရည်လို့တမာရီအကောင်းမှများများတွေ့တယ်တမာရီအမကောင်းများများမတွေ့ဘူးမတွေ့တဲ့သဘာဝကိုလိုက်ရှာစရာမလိုဘူးအဲ့ဒါကိုပြောတယ်နော် တမာရီအကောင်းမှမများများတွေ့တယ်ဒါမှတ်တာတချို့ကတမာရီအမကောင်းသေးစမှတ်ခရေရအိုးဓာတ်ဘာဝတွေပူတာလည်းမတွေ့ပူတာတွေ့အေးတာလည်းတွေ့ချင်မှတွေ့တာဒီခါလေးတဏှာထဲမှာနော်ဟိုတလုံးကဘုန်းကြီးပြောခဲ့တယ်ဆန့်ကျင်ဘက်တွေမတွေ့နိုင်ပူတာတွေ့ရင် အေးတာမတွေ့ဘူးအေးတာတွေ့ပူတာမတွေ့ဘူးမာတာတွေ့ရင်ပြောတာမတွေ့ပြောတာတွေ့မာတာမတွေ့ဓာမျိုးတွေသဘာဝတွေရှိသေးတယ်တဏှာထဲစိုက်ကြည့်နေရှစ်ခုပဲမြင်နိုင်တယ်ဉာဏ်တော်တွေမမြင်နိုင်ဘူး တကုံလုံးပေါ်ခြေတော်ကနေကောင်းကောင်းကနေခြေတော်ရှုမှတ်နေတော့ဘုန်းကြီးပြောထားတဲ့ဓာတ်တဘာဝ12မျိုးလုံးတွေ့နိုင်ပါတယ်။တဏှာနဲ့စိုက်ခြင်းတော့အဲတော့မှတ်ထားဖို့6ခုပဲတွေ့နိုင်တယ်။အဲတော့မထင်ရှားသေးတဲ့ဓာတ်တဘာဝတွေကို လိုက်ပြီးတော့ရှာပြီးမရှုပါနဲ့။ရှိနေတာကိုရှိနေတဲ့အတိုင်းဖြစ်နေတဲ့အတိုင်းသိအောင်ရှုဖို့အဲဒါကိုပြောပါတယ်။နံပါတ်9နံပါတ်9ကြည့်မယ်။ နမခုံကြတော့ဘာလဲဆိုလက္ခဏာတော်ဓာတ်တဘာဝလက္ခဏာကိုသာ ရှုရနော်ခုနပြောခဲ့ပြီဒါတွေခဏပြောရပါတယ်ပရဝိဒဆိုရင်ဘာလဲမာတာတို့ပျော့တာတို့ကြမ်းတာတို့ချောတာတို့လေးတာတို့ပေါ့တာတို့သူ့တဘာဝကိုရှုရတယ်တဘာဝမြောင်ရှုရအာဘောဓဆိုယူစီးတာတို့ဖွဲ့စည်းတာတို့ဒေဇောဓဆို ပူတာတို့အေးတာတို့ ဝါယောဓာတ်ဆိုထောက်ကံတဲ့သဘောတွန်းကံတဲ့သဘောဒီပရမတ္ထသဘာဝမြောင်ရှုတယ်ဝိပဿနာဆိုဒီပရမတ္ထသဘာဝတွေကိုသဘာဝလက္ခဏာတွေကို အနိစ္စဒုက္ခအနတ္တမြင်မှဝိပဿနာလို့ဒါခေါ်တယ်ဒါကိုရှင်းရှင်းလင်းသိရသိထားမှာပေါ့အဲ့ဒီလိုသိမှသာလျှင်ဘုန်းကြီးတို့ကဒီပရမတ္ထသဘာဝတွေမြင်အောင်ရှုနိုင်တယ်အဲ့ဒီလိုမဟုတ်ရင်တော့ဘယ်လိုဖြစ်နေလဲဆိုတော့ ဟိုပညာနဲ့တင်လမ်းဆုံးနေတာလို့ပေါ့နော်အဲကြောင့်မို့ဒီပရမတမာရီအာမကောင်းခင်ဆိုရင်တော့ဝါယောဓာတ်ဆိုဝါယောဓာတ်တခုတည်းစိတ်ဆိုင်ရှုရရှုရှုနဲ့တမာရီအာကောင်းလာကျန်တဲ့ဓာတ်တော်သူ့အတူလိုလိုသိလာတယ်ပြီးတော့တမာရီအာကောင်းလာဒီယောဂီပုဂ္ဂိုလ်ရဲ့ဉာဏ်နဲ့အလိုလိုနေနေကိုဒီဓာတ်တော်သဘာဝထင်ရှားတွေ့လာတယ်အဲတော့အဲဒီတော့အမြဲမပြဆင်ញံနှလုံးသွင်းနေရင်သူကထုံဝါဒနာပေါ့လေ ပစ္စည်းအထမ်းပစ္စည်းလို့ပြောရင်တော့အာဒေဝနာပစ္စည်းသဘောမျိုးဖြစ်လာအဲ့လိုကြည်ကြည်နဲ့ဒီတော့သဘောတဘာဝတွေမျက်မပြဆင်ញံနှလုံးသွင်းနေဟောခန္ဓာကိုယ်တစ်ခုလုံးမှာဒီတော့သဘောတဘာဝဓာတ်အစုပုံပဲရှိတာပဲကျန်တဲ့ပုဂ္ဂိုလ်တ attva ငါကောအတ္တကောဝိညာဉ်ကောကမရှိပါလားဒါမြင်လာတယ်ဗျတခြားမြင်တယ်ဒါကြောင့်ဘုန်းကြီးတို့ဒါကိုတိုက်တွန်းတာဒါကိုမြင်စေခြင်းလို့တိုက်တွန်းတယ်အဲ့လိုပုဂ္ဂိုလ် ပုဂ္ဂိုလ်တ attva ငါးကောင်သူကောင်အတ္တကောင်ဝိညာဉ်ကောင်ပျောက်သွားစေခြင်းလို့ဒီတဘာဝမြင်အောင်ရှုခိုင်းတာအဲ့အနေဆက်ကြည့်ဆက်ပြီးဉာဏ်နဲ့မှဘာသဘောပေါက်လာလဲဆိုတော့ဒီသွားလာလှုပ်ရှားတဲ့မူရာရာစိတ်ရန်တရားစိတ်ယုတ်ကြီးလို့ပေါ့အစင်းစင်ပြန်ပြန်လှုပ်ရှားနေတယ်ဓာတ်သဘောအစုပုံတွေပဲဒါတိလေးယောဂီတွေအဲ့ဒါလေးတွေရှောက်တတ်တယ်ဆရာတို့ဒီလိုခန္ဓာကိုယ်ရစိတ်ယုတ်ကြီးလို့ပဲဗျာစိတ်ယုတ်ကြီးလို့ပဲသွားလာနေတာ သူလျှောက်ပါတယ်တချို့ကြတကယ်ကိုညံနေမြင်လာဘုရားအဲ့လိုမျိုးမြင်စေချင်တာပေါ့နော်ပြီးတော့ကိုယ်ခန္ဓာကောင်မှမဟုတ်ဘူးသူများခန္ဓာကိုယ်လည်းအဲ့လိုမြင်လာတယ်ဘယ်ပုဂ္ဂိုလ်ပဲကြည့်ကြည့်အိမ်မှာငါးသူလားယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုပျောက်သွားတယ်ပျောက်သွားပြီးတော့ဘာမှဓာတ်ဘောအစုပုံပဲသူတဏ္ဍာမယ်ဒါပဲရှိတာပဲသူလဲစေယံတရားယုတ်ကြည်ပဲခွေးပဲကြည်ကြည်ဘယ်တရိစ္ဆာန်ပဲကြည်ကြည်ဘယ်ပုဂ္ဂိုလ်ပဲကြည်ကြည်ပေါ့လို့ စရင်ဆယံတရားယုတ်ကြည်လိုပဲသွာလာလှရှားနေတဲ့ဓာတ်သဘောအစုပဲဆိုဉာဏ်ထဲမှာတကယ်မြင်လာပါတယ်သာတော့ခွေရရာဝတ္ထုတွေလည်းဘယ်ကြောင့်ဆိုဓာတ်သဘောအစုနေတယ်ပဲမြင်လာအဲ့ဒီလို မြင်စေခြင်းအဲ့လိုသိစေခြင်းတော့ဒါကြောင့်မို့ဘုန်းကြီးကဓာတ်သဘာဝလက္ခဏာကိုသာရှုရမယ်ဒါကိုတွေ့နေညွှန်ရတော့ပြီးတော့မှဘာဆက်ညွှန်လဲဆိုတော့အဓိစိတ်တသုတ် ဝိသုဒ္ဓိမမာရိကမှာတော့ဒီစိတ်ဓာတ်တော့လို့ရေးတာတကယ်တော့ဘုန်းကြီးတို့စာပေကျမ်းဂန်များမှာတော့နိမိတ်တတော့ဆိုပြီးတော့တွေ့ရတော့ဘူးအဲဒီမှာအင်္ဂုတ္တမှာပါပါတယ်အဲ့ဒီတုတ်တန်နဲ့အညီလဲကျင့်ရမယ်ဒီလိုပြောသွားတယ်အဲ့ဒီတုတ်တန်ကတော့ဘာပြောရလဲဘုန်းကြီးတို့ဒီတုတ်လေးဆိုတော့အကြမ်းမြင်ပြောပြမှာပေါ့နော်သမထပဲလုပ်လို့ဝိပဿနာပဲလုပ်လို့အာထုတ်နေတဲ့ယဟန်ဟာအာထုတ်နေတဲ့ယောဂီဟာ တမာရီနမိတ်ဒီကနမိတ်သုံးမျိုးအတိသုံးပါတော့ခွဲပြတယ်ပေါ့တမာရီမိတ်ဆိုတမာရီရဲ့အကြောင်းအာယုံပေါ့ဗျာနောက်ဘက်ကနမိတ်ဝိရိယရဲ့အကြောင်းအာယုံဥပေက္ခနမိတ်နော်ဥပေက္ခရဲ့အကြောင်းအာယုံပေါ့ဒီသုံးပါးကိုအခါအားလျော်စွာပြောင်းလဲပြီးရှုရမယ်ပြန်ပြောပါမယ်ဒီရာတော့ဘုန်းကြီးမှတ်စု ထုတ်မပေးတော့မှတ်စုတွေသိမ့်များနေပါဘူး ဒီစိတ်ဓာတ်သုတ်တံကနံပါတ်1ကနမိတ်သုံးပါးကိုပြောင်းလဲရှုရမယ်တမာရီနမိတ်တမာရီရဲ့အကြောင်းအာယုံဘက်ကနမိတ်ဝိရိယရဲ့အကြောင်းအာယုံဥပ္ပခာနမိတ်ဥပ္ပခာရဲ့အကြောင်းအာယုံဒီသုံးကို ပြောင်းလဲပြီးရှုရမယ်တကယ်လို့တမာရီနမိတ်တမာရီဖြစ်ကြောင်းအာယုံတခုတည်းကဆင်ញနှလုံးသွင်းလာတယ်ကဘာဖြစ်လာလဲဆိုတော့ ဓမ္မရီသိအားကောင်းလာတွေကဒီအာယုံတွေကတိမ်မွေ့လာတယ်နူးညံ့လာတိမ်မွေ့နူးညံ့လာတော့လူကအပ်ထုတ်ချင်တော့ရောက်ရအထူးချမ်းမို့တော့တိမ်မွေ့နေတော့ရှူရတာလည်းနည်းနည်းခက်လာအဲ့ဒီခါကျနှလုံးသွင်းရတော့ပြင်းလာတယ်ညှိငွေ့လာအဲ့ဒါကိုပြောတာဒီတစ်ခုတည်းကျတမာရီဖြစ်ကြောင်းတမာရီဖြစ်ကြောင်းအထူးစိတ်အားစိုက်ပြီးတော့ရှုမှတ်နေလည်းပဲတမာရီလွန်ခဲ့တဲ့သဘောပါပဲတမာရီလွန်ခဲ့လာ ပြင်းလာတော့ဗျာ နောက်ဝိရိယဘက်ကနမိတ်ဆိုဝိရိယတအားကြိုးစားပြီးလုပ်တယ်အမြဲမပြတ်ကြိုးစားအထုတ်တဲ့ခါကျတော့အာယုဏမစိကမကတ်ဘူးမကတ်ဘဲနဲ့စိတ်တွေကပြန့်လွင်စိတ်တွေကထွက်ထွက်ထွက်ထွက်နေတော့ကြိုးစားလေထွက်လေရခြင်းလို့ကြိုးစားလေထွက်လေဖြစ်တယ်လေဒါဘက်ကနမိတ်ခေါ်တယ်ဘက်ကနမိတ်ဝိရိယကိုသိအားဆိုင်လွန်မြိုင်လည်းပဲပြန့်လွင်မှုဖြစ်တယ်တမာရီနမိတ်တမာရီဖြစ်အောင်ပဲအားဆိုင်လွန်ခြင်းလည်းပဲပြင်းမှုတွေဖြစ်တတ်တယ်ဒါ ဥပ္ပခာနမိတ်ဒီဥပ္ပခာနမိတ်ကြီးတဲ့စိတ်ကအားဆိုင်နေရင်စိတ်ဟာအာသောတရားကုံစီလောက်တည်တံ့ခံရတာမဟုတ်ဒါကြောင့်မဟုတ်တဲ့နမိတ်သုံးပါးခါအားလျော်စွာပြောင်းလဲရှုရမယ်ဒါသူ့ရဲ့တုတ်တဲ့အတန်ပြောနေတာပေါ့နော်ပြီးမှသူကအဲ့ဒီတုတ်မှာက ဥပမာလေးပေးထားတယ်ရွှေတုံးကရွှေပရင်တွေကရွှေတုံးရွှေခဲတွေကို အကျန်းအရိုင်းဖြစ်တဲ့ရွှေတုံးရွှေခဲတွေကို မီးပေါ်မှာလုံခွဲပေါ်တင်ပြီးတော့ဖိုကြီးနဲ့ဆွဲ မီးဖိုကြီးနဲ့ဆွဲမီးမှုတ်ပေးရတယ်တခါတရံမှာ မီးနဲ့အတင်းမှုတ်နေရတယ်တခါတခါကြတော့လေဒီရေးနဲ့လောင်းပေးရတယ်ရွှေတုံးရွှေကဲတခါတခါကြတော့ဒီရွှေတုံးကဘေးမှာချပြီးတော့ကြည်ရအဲ့ဒီဥမာပေးတာရွှေကောင်းစားဖြစ်ဖို့အဲ့ဒီမှာ ရွှေက လုံပြုတ်လို့မြင်တယ် လိုအပ်ရင်မီးမုတ်ပေးလိုက်လိုအပ်ရင်ရေဖြန့်ပေးလိုက်လိုအပ်ပြီးလိုအပ်ရင်ဘေးမှာအသာချထားပြီးကြည်နေလိုက်ဒီလိုလုပ်ရတယ်အဲ့လိုလိုရင်းလိုရင်းလေးနဲ့တခါဒီဒီရွှေဟာမပူလို့မအေးလို့အဲ့ဒီလိုဖြစ်လာတဲ့ချိန်မှာနူးညံ့ပျော့ပြောင်းလာပြီးတော့အခောက်ရွှေပေါ့ဗျာအဲ့လိုအခောက်ရွှေဖြစ်လာတယ်အဲ့လိုဖြစ်လာတဲ့မှာကိုလိုချင်တဲ့လက်ကောက်တို့နှဒေါင်းတို့စားရတဲ့လက်တစားမျိုးမျိုးပြုလုပ်နိုင်တယ်တဲ့ အဲ့ဒီဥပမာအတိုင်းပဲဒီနမိတ်သုံးပါးကိုအခါအားလျော်စွာပြောင်းရှုရမယ်တခုတည်းစိတ်ဆိုင်ပြီးမရှုအောင်တခုတည်းစိတ်ဆိုင်ရှုရင်ဘာဖြစ်သမာဓိကြည်တယ်စိတ်ဆိုင်ရှုနေရင်လည်းပဲသမာဓိရောက်တော့စိတ်ဆိုင်ရှုနေရင်လည်းပဲဒါတပြေးပြေးနူးညံ့သိမ်မွေ့သိမ်မွေ့သိမ်မွေ့လာတကပြင်းရင်ညီးမွေ့တွေဖြစ်တတ်တယ်အဲ့ဒီခါကျရင်တော့ဝိရိယနမိတ်ဘက်ကနမိတ်ကိုပြောင်းရှု ဝီရိယဖြစ်ဝီရိယယတာအားဆိုင်လုံးရင်လည်းပဲစိတ်မစိတ်နာအောင်မကိုက်ဘူးစိတ်တွေထွက်ထွက်ထွက်ထွက်နေတတ်တယ်ဒီကသမာဓိဖြစ်လာအောင်ပြန်ရှုရတယ်ဒီခါဒီခါကျတော့ဒီအယုံကတားလဲစိတ်ဆိုင်ဆရာလည်းမလုပ်ဘူးနော်ကြောင်းကြဆိုင်ဆရာလည်းမလုပ်တို့ပြစ်ဆရာလည်းမလုပ်စိတ်လေးအငြင်းမြထားပြီးတော့ဒီကလေးလည်းရှုပြရနော်အဲ့ဒါဥပ္ပခာနမိတ်ခေါ်တယ် ဒါလေးပုံမှန်လေးရှုရမယ်လုပ်ငန်းကိုတအားစိတ်ဆိုင်လိုက်တယ်လူပြန်ထွက်သွားတယ်။တမာရီဘက်ကိုတအားဆုဆိုင်ရအောင်အထုတ်ပြရင်လည်းပဲခုနပြင်းညီငွေမှုတွေဖြစ်လာ။ဒါကြောင့်ပုံမှန်ပေါ့လေဘေးမှာထိုင်ချကြည့်တယ်လို့စိတ်ကိုအငြင်းများနှလုံးသွင်းပြီးရှုတာမျိုးလည်းလုပ်ပြရမယ်။အဲ့ဒီလိုရှုတတ်ရင်တော့ဘုန်းကြီးတို့ဗာပြည့်လဲဆိုတော့မဲ့ညာဖွညာရနိုင်တာပေါ့ကြောဝိပဿနာဉာဏ်နဲ့ဆင်ခြင်တဲ့မဲ့ညာဖွညာရနိုင်တယ် ဓာတုမူရင်းသုတ်တန်တိုင်းပေါ့နော်ပြီးတော့ပေါင်းပြောမယ်နံပါတ်9ကအနုတ္တရသီတိဘာဝသုတ်အဲ့ဒီသုတ်နဲ့အညီရှုမှတ်ရမယ်ဒါဟုတ်တော့သီတိဘာဝသုတ်လို့ခွန်ကြီးတို့စာပေမှာတွေ့ရပါတယ်သီတိဘာဝသုတ်ရအဓိပ္ပာယ်ဘာလဲဆိုတော့တရားအထုတ်တဲ့ခါကျတော့ကျင့်ကြံမှု အထုတ်မှုတွေကလွန်ကဲနေလည်းပဲစိတ်တွေကပြန့်လွင့်နေတယ် အဲ့ဒီခါကျရင်ဒီစိတ်ကိုပြန်လွင်တဲ့စိတ်ကိုတမာရီလေးနဲ့ထိမ့်သိမ်းပေးဖို့လိုတယ်တနည်းအားဖြင့်ပြောရင်တမာရီရအောင်လုပ်ဖို့လိုတယ်ပေါ့စ조사ထုတ်ရတယ်အဲ့လိုပြောတယ်ခုနကအဓိပ္ပာယ်မကွေမကွာအတူတူပါပဲနော်ဝေရလွန်ကဲနေစိတ်တွေပြန်လွင်မယ်ပြန်လွင်လာဒီစိတ်ကိုတမာရီရဖို့လိုအပ်တယ်နော်တမာရီပြထိတ်ချုပ်ပေးအောင်တမာရီရအောင်조사ပေးရအောင်နောက်တစ်ခုဝိရိယတွေသိရော့ရဲနေရင် သမရှံကလောလုံနေစိတ်တွေကပြင်းဒီထိုင်းမိုင်းလာတယ်ခုနကပေါ့အာယုံတွေကတိတ်တိတ်မွေးလာဒါကြီးထက်တယ်လေမှတ်နေကြကြပြင်းကြီးထိုင်းမိုင်းလာတယ်အဲ့ဒီကကြစိတ်ဓာတ်ကိုမြင့်တင်ပေးရမြင့်တင်ပေးပြီးတော့ဘုရားဒီမှာတော့ဒီတော့မှပြောသွားတော့အယိုးကြီးကြီးနော်အကျော်ပြက်ပြက်အရေးစုပ်စုပ်တွေးတွေထွက်ခြင်းထွက်ပါစေခံကြောက်ခြင်းခံကြောက်ပါစေအဲ့ဒီပုံစံမျိုးနဲ့ ဝီရိယ၄မျိုးနဲ့အပြင်းထန်ကြိုးစားအထောက်အမယ်လို့ဒီလိုဆိုတခါတခါကျတော့ဘုန်းကြီးတို့စိတ်ကဘာဝနာလုပ်ငန်းမှာကြီးကြီးသားသားမဖြစ်တဲ့ခါတွေရှိတယ်၆ကက်ကက်ကြီးမှတ်ရတာ၆ကက်၆ကက်ကက်ကြီးဒါမျိုးအချိန်ကလည်းကြုံတတ်တယ်အဲ့ဒီလိုကြုံလာပြီဆိုရင်ဘာဖြစ်လဲအထုတ်လို့လည်းမကောင်းတော့ဘာမကောင်းတဲ့ခါကျတော့ကိုကတာဝကဝတ္ထုလေးတွေကိုဆင်ញင်တာလို့အဲ့ဒီလိုဆင်ញင်ပြီးစိတ်ကိုရှင်လန်းအောင်တက်ကြွအောင်လုပ်ရတယ် ရှုနေတဲ့ကမ္မထာအာယုံကတဏ္ဍာကောင်းကြိုးစားဖို့ကနေတမာတိဖြစ်မယ်တမာတိရလာရင်ခွန်ကြီးတို့ဇန်ငါလေးတမာတိ အကောင်းလာရင်ဇန်ဇန်ငါလေးတွေပေါ်လာတတ်တယ်အဲ့ဒီဇန်ငါလေးတွေမှာ ပီတိဆိုတော့ပါတယ်ပီတိလေးတွေဖြစ်စိတ်စိတ်ကရှင်လန်းတက်ကြွလာတာပဲအဲ့ဒီလိုလဲလုပ်ပြရမယ်ခါဒီလီကျစိတ်ကပြန့်လွင်တာလည်းမဟုတ်ဘူးပြင်းဤဆုံးနေတာလည်းပြင်းတာလည်းမဟုတ်ဘူးပေါ့ဗျာ ကမ္မထအာယမှာလွယ်ကူစွာကန့်နေတယ်အဲ့ဒီစိတ်ကိုတော့အထူးကြောင်းကြဆိုင်ဆရာမလို့ဥပိ္ပခာထားရခုနဥပိ္ပခာနမိနဲ့တူတူပဲနော်ဒီကလေးကစိတ်ကပြောင်းနေတာလည်းမဟုတ်ဘူးတွန်းစခုနပြောပါတိမ်တိမ်ဝင်းဝင်းအာယုံလေးဆိုပါတော့ဗျတိမ်တိမ်ဝင်းအာယုံလေးမှာစိတ်ကမပြင်းဘူးဒီပေါ်မှာကတ်နေတယ်ဗျပြင်းလည်းမပြင်းဘူးဒီလိုအချိန်ကာလမျိုးတွေတွေ့မယ်နော် တွေ့လာရင်အဲ့ဒီမှာစိတ်ကိုလည်းအထူးကြောင်းကြမဆိုင်နဲ့ လွယ်လွယ်ကူနဲ့ကတ်နေတာ။ကြောင်းကြမစမ်းအသာလေးပဲစိတ်ကိုညီမြထားပြီးရှုနေအောင်ပဲ။အဲ့ဒါကိုပြောတာ။နောက်တစ်ခုကတော့ဗာလဲဆိုကုသိုလ်ဖြစ်ကြောင်းအာယုံမှာနှလုံးသွင်းနေရမယ်။ကုသိုလ်ဖြစ်ကြောင်းအာယုံနှလုံးသွင်းနေရတော့ဗာလဲဆိုဒီ နိဗ္ဗာန်ဥဒိထားတဲ့စိတ်ထားရှိရမယ်နှစ်မျိုးပေါ့ဗျာသူကအဲ့ဒီ6မျိုးပြောတာယုံညံ့တဲ့အာယုံတွေမှာဘုန်းကြီးတို့ကမဖြစ်အောင်ကောင်းတဲ့အာယုံမှာပေါ့သမထအာယုံဝိပဿနာတစ်ခုမှာအမြဲတစ်ခုခုအမြဲမပြတ်ရှုမှတ်နေတာပေါ့အဲ့ဒီလိုရှုမှတ်နေတော့ကုသိုလ်ဖြစ်ကြောင်းအာယုံမှာနှလုံးသွင်းနေတာပဲအဲ့ဒီလိုကျင့်နေရင်ကောင်းတဲ့အာယုံမှာနှလုံးသွင်းတာဖြစ်တော့အဲ့ဒီလိုမဟုတ်ဘဲနဲ့မှတ်လိုက်မမှတ်လိုက်လုံနေတော့ ဒီအာယုံကနေဘေးရောက်သွားတော့ဗျာနော်မကောင်းတဲ့အာယုံတွေရောက်သွားတယ်ဝင်သွားတတ်တယ်အဲ့ဒီမှာပျော်သွားတတ်တယ်အဲ့ဒီမကောင်းတဲ့အာယုံကိုရောက်မသွားကိုရှုမှတ်နေတဲ့အာယုံမှာတတိမလို့အောင်ဆက်တိုင်မှအဲ့လိုကောင်းတဲ့အာယုံမှာစဉ္ညာနှလုံးသွင်းနေတာကိုကုသိုလ်ဖြစ်ကြောင်းနဲ့နှလုံးသွင်းနေရတယ်ဒီလိုမိတ်ပါတယ်။နောက်အထုတ်တဲ့ခါကျတော့နိဗ္ဗာန်ကိုဥတည်ထားတဲ့စိတ်ထားနဲ့မှတ်ရတယ် အဲ့လိုစိတ်ထားနဲ့မှတ်နေလည်းပဲဒီကိုကဘာလိုခြင်းလို့ညာလိုခြင်းလို့ဆိုစိတ်ကအစွဲလမ်းရှိတော့နိဗ္ဗာန်ဥတီချက်ထားမှတ်နေတော့ဘာမှစိတ်ကစွဲလမ်းမရှိတော့အေးစိတ်စိတ်တည်ငြိမ်နေမှတ်နိုင်တော့ဗျာအဲ့တော့ဒီသုံးနှစ်သုတ်ကိုကောက်ချက်ချရင်တော့သူကဘာပြောရလဲဆိုတော့အိန္ဒိယ၅ပါးညီမြောင်ကျင့်ရမယ်အိန္ဒိယ၅ပါးညီမြနေရင်ဘုဇင်9ပါးလည်းညီမြနေမယ်တဲ့ ဒီနေ့၅ပါး69ပါးညီမျှနေရင်ခုနကအဲ့ဒီလိုညီမျှဖို့ညီတက်ဖို့ဆိုဘာဘာပြုလို့လဲဘာလို့ဖို့လို့လဲဆိုဘုန်းကြီးတို့ဒီတွေကတရားမှတ်တဲ့ခါမှာစူးစမ်းတာတို့စစ်ဆေးတာတွေဒါတွေမလုပ်အောင်နော်လုပ်လို့ရင်အဲ့ဒါတွေကအင်းဒီ၅ပါးမညီမျှသလိုဖြစ်တာအဲ့ဒါညံပိုင်းနဲ့ညံလွန်ခဲ့တာခရီးကြတော့ဟိုပတဝိဒဆိုတာဒါလားအာဘောဓဆိုတာဒါလားစူးစမ်းတာစစ်ဆေးတာတွေလောက်တတ်တယ်တခါတလေ နှိုင်းရှင်တတ်တယ်ဟာဟိုဆရာကဒီလိုပြောတာဒီဆရာဒီလိုပြောနေပါလားဒီလိုလျှောက်လို့အဲ့တော့မဆိတ်နာအောင်နဲ့မကတ်တော့ဘူးကြဝေဘာမှုနဲ့ဆန်းစစ်မှုတွေများနေနော်ဘုန်းကြီးတို့ကဒါသဘောတဘာဝတွေကြိုပြောတာကဒီရှုမှတ်တဲ့ခါမှာအထောက်ကိုပြုအောင်နော်ဒါကြီးကိုတမင်တကာလိုက်ပြီးစစ်ဆေးပြီးရှားစရာမလိုဘူးဖြစ်နေတဲ့အတိုင်းဒါလေးစောင့်ကြည့်နေဖို့ပဲအဲတော့စူးစမ်းမှုစစ်ဆေးမှုမလုပ်ပါနဲ့နိုင်ရှင်တာလည်းမလုပ်ပါနဲ့ ဒီကစိတ်ကိုဒါဤတွန်းအားလည်းမပေးပါနဲ့စိတ်ကိုလည်းလုံးဝလည်းရှော့မချပါနဲ့စိတ်ကိုအညီအမျှလေးထားပြီးရှုနေပါအဲ့ဒါဆိုရင်တော့ကောင်းလာပါနော်တမာရီလွန်ရင်အတိညာမထင်ရှားဖြစ်တတ်တယ်တတိလွတ်နေရင်ဒါသဘောတဘာဝတွေပျောက်နေတတ်တယ်ဒီရောတတိမလို့ရဝီရိယအကူညီနဲ့တတိရောပြန်အားကောင်းလုပ်ပါအဲ့ဒီလိုအိန္ဒြေ၅ပါးညီမျှနေရင်ဆိုင်ကာတွေပေါ်လာတယ်ပေါ်လာတတ်ပါတယ် ပေါ်လာလို့ပိဋိပတ်တိလေးတွေဖြစ်လာပြီးအဲ့မှာရှုမှတ်လို့ကောင်းတာလေးတွေဖြစ်လာတယ်အဲ့လိုဖြစ်စေခြင်းပဲအဲတော့ဒီမှာဒီတော့ကိုကောက်ချက်ချရရင်ဘုန်းကြီးတို့တမာရီပိုင်းမှာတော့ဟိုမှာတမထကမ္မဋ္ဌာန်းစပြီးအထုတ်တဲ့ပုဂ္ဂိုလ်ဇံရောက်အထုတ်တဲ့ပုဂ္ဂိုလ်များကြတော့တမာရီပိုင်းမှာတမာရီအနှဲငယ်လုံးနေလည်းကောင်းတယ်ဆိုဆရာသမားများခေါ်ချက်ချဝိပဿနာပဲဝိပဿနာဓာတ်ရိုက်ရှုတဲ့ပုဂ္ဂိုလ်များကြလည်း ပညာနည်းငယ်လွန်ရင်တော့ကောင်းတယ်အိန္ဒိရီ၅ပါးညီမြောက်လုံနိုင်တော့ပိုကောင်းတယ်ဒါပဲလို့တဲ့အမြဲတမ်းညီမြောက်ဖို့ဆိုတာခက်တယ်ညီမြောက်လိုက်တော့တိုင်းလို့ဝိပဿနာဉာဏ်နဲ့မဉာဏ်ဖုံဉာဏ်နဲ့တက်သွားအောင်ဒါကြောင့်အမြဲတမ်းညီမြောက်ဖို့ခက်တယ်ညီမြောက်အောင်ဘုန်းကြီးတို့ကမ္ဘာတန်းဆရာတွေကမကြမကြဘူးအင်တာဗျူးလုပ်တာတို့သင်ပေးရတာတို့လမ်းကြောင်းတဲ့ပေးရဒါလောက်တာပေါ့နော်အဲတော့မေးဖို့မြန်ဖို့အလုံးနဲ့ပတ်သက်ပြီးမေးဖို့မြန်ဖို့ဝင်မလေးပါနဲ့ လှုပ်လဲလှုပ်ပါဘုန်းကြီးတို့မေးလဲမေးစေချင်တယ်ပေါ့နော်နောက်တစ်ခုကအခုသင်တယ်ဆိုတော့ဘုန်းကြီးတို့ကအထုတ်စေချင်လို့သင်တာနော်သင်တဲ့ခါကျတော့တတ်နိုင်ကြပေါ့မနေ့လည်းထိုင်စေချင်ပါတယ်မနေ့လည်းတနားရီလောက်ညနေလည်းတနားရီလောက်အဲဒီလိုပေါ့နေ့လည်းကိုယ်ဆွမ်းနိုင်ကြအလုံးမလုံးရင်တော့ထိုင်စေချင်ပါအနည်းဆုံးအဲ့လိုရအောင်ထိုင်စေချင်တယ်ပြီးတဲ့ခါကျတော့ဂျန်တဲ့အချိန်တွေမှာကိုကအလုံးလုံးတဲ့ဆိုရင်လည်းပဲတတိလေးတွေမလွတ်အောင် လုံနိုင်လည်းကောင်းပါတယ်ထိုင်တဲ့အချိန်သာထိုင်ပြီးတတိတရားလွတ်တာမယ်ဆိုထိုင်ရင်ကြပြန်ဆူစီဖို့တော်တော်ခက်တယ်ဘုန်းကြီးတို့လည်းခက်ပါတယ်ဒါကြီးတို့ဓမ္မကြီးတို့မဟုတ်ဘူးဘုန်းကြီးကိုယ်တိုင်လည်းခက်တာပဲအဲ့ဒါကြောင့်မို့ခုလိုဘုန်းကြီးတရားစကားတွေပြောနေတဲ့ကားလည်းဘုန်းကြီးတတ်နိုင်မြတတိကပ်ပြီးပြောတယ်တခါတခါကြလည်းလွတ်တာပါပဲမှန်တာပြောရင်နော်တခါကြလည်းလွတ်တယ်တခါတခါကြလည်းမလွတ်ဘူးပေါ့ဒါပေမဲ့အမြဲတမ်းကပ်မနေဘူးဒါကိုပြောချင်တယ် တတ်နေမြအများရန်ကောက်အောင်ကြိုးစားတော့အဲ့လိုကတ်တဲ့ခါမှာထိုင်တဲ့ချိန်စဉ္ညာလျှောက်တဲ့ချိန်မြန်မြန်ကတ်လွယ်တယ်။အာတစ်ချိန်လုံးလုံးလွတ်ထားတယ်။ထိုင်တဲ့ချိန်စဉ္ညာချိန်မှာတော့တော်တော်နဲ့ကတ်ဖို့ခက်တယ်အဲ့ဒါလေးသတိထားဖို့ပါ။နောက်ဆုံးတစ်ခုကတော့ဗာလဲဆိုတော့ဘိုးစဉ်ကတုတ်နဲ့အညီကျင့်ရမယ်။ဒီတုတ်ကတော့ဓာတ်ရမပါပါဘူးဗျာ။ဒီကဘိုးစဉ်ဘိုးစဉ်ကတန်ရုပ်ဆိုရှိတယ်နော်။အဲ့ဒီဘိုးစဉ်ကတန်ရုပ်ထဲမှာ တုတ်တွေပါတယ်ပေါ့ဗျာအဲဒီဒါနဲ့ပတ်သက်တဲ့ကြည့်ရမယ့်ဟာလေးတွေအဲ့မှာကြည့်လိုက်ပေါ့ဘုရင်ကတန်ရုပ်ထဲမှာကြတော့ဘာလေးတွေပြောသွားလဲဆိုဒီပါတဲ့အတိုင်းမှာပဲဘုရင်ခုနှစ်ပါးညီမြောင်ကြည့်ရမှာပဲချုံပြောရရင်တော့ဒီတဲ့စိတ်ဓာတ်တွေတက်ကြွလာရင်ပတ္တိတံဘောဇဉ်တမာရီတံဘောဇဉ်ဝိကတံဘောဇဉ်ပေါ်ရမယ်ဒါပဲပြောပါစိတ်ဓာတ်တွေကြာနေတဲ့ကဓမ္မဝိဇ္ဇာတံဘောဇဉ် နော်ဝိရိယတန်ဖိုးစဉ်ပိဋိတန်ဖိုးစဉ်ဒါတွေဖွာအောင်ပေါ့အဲဘယ်လိုလို့ရှင်ပြတပည့်တို့ကစိတ်ဓာတ်တွေတက်ကြွနေတဲ့ခါမှာဒီပတ္တိတံဝင်တမာရီတံဝင်ဝိကတံဝင်ပွားမလဲအဲ့မှာဘုန်းကြီးဆောင်းပုံလေးပေးတာစိတ်ဓာတ်တက်ကြွနေပါကဘွာရှုရဖို့စဉ်များစိတ်ငြိမ်းချမ်းစွာဒါပတ္တိတံဝင်ပြောပါတယ်တည်ကြည်စွာဒါတမာရီတံဝင်ပြောပါတယ်ညီစွာထားရပွား ဒီတရားအထုတ်တဲ့အခါကျစိတ်ကိုငြိမ်ငြိမ်ချမ်းချမ်းလေးထားပြီးပွားများတယ်စိတ်သိတတ်တယ်စိတ်တည်းတက်ကြွလာရင် အာယုဏမစိတ်နဲ့မကန့်ညီဘူးစိတ်ကိုအေးချမ်းချမ်းလေးထားပြီးပွားရင်ပို့ပြီးတော့အာယုဏမစိတ်ကတ်သွားတယ်ပေါ့ဗျာဒါစိတ်တည်းစိတ်တက်ကြွလာရင်စိတ်ကိုအေးချမ်းချမ်းလေးထားလေအေးချောင်းအောင်တခုခုလောက်ပြရတော့ပေါ့ပြီးတဲ့အခါကျတော့ဘာလို့ပွားမလဲဆိုတမာရီတန်ဖိုးစင်စိတ်ကိုတည်တည်ငြိမ်ငြိမ်လေးထားပြီးပွား တရမေဇ္ဇတာစိတ်ကိုခုနကဒါကြီးလဲကြောင်းကြဆိုင်မထားနဲ့ဒါကြီးလဲရှော့မချမနဲ့စိတ်ကိုအညီများလေးထားပြီးတော့တက်တောင်တက်တာလေးပွားရတယ်ဒါဥပ္ပခဏတကယ်လို့စိတ်တက်တွေကကြာနေတယ်ဆိုရင်ဓမ္မဝိဇ္ဇာတန်ဖို့စဉ်ဝိရိယတန်ဖို့စဉ်ပိဋိတန်ဖို့စဉ်ဒါတွေပွားရမယ်ဒီတန်ဖို့စဉ်ပွားနေကိုလိုက်မှာနေဆောင်းဖို့လေးရှိတဲ့စိတ်တက်တွေကြာနေပါကရှုရဖို့စဉ်များဉာဏ်ဖြင့်ဆင်ញင်ဇွဲကိုတွင် မှန်မြင်ဝမ်းသာပွား အသိဉာဏ်လေးနဲ့ဆင်ခြင်ပြီးပွားတယ်ကိုယ့်အကိုကိုယ့်ဘဝကိုပြန်သုံးသပ်ပါဩသူတို့ကောင်းတရားဆိုတာအမြဲတမ်းလုံနိုင်တာမဟုတ်ဘူးဘုရားသာနာနဲ့လဲကြုံမှကိုယ်မှာခြေလက်မျက်စိနားလေးဟာကိုယ်စိတ်ဆိုတဲ့အင်္ဂါတွေလဲပြည့်စုံမှလူလဲဖြစ်မှစာရည်ပေါ့သင်ပြပေးတဲ့ဆရာလဲရှိမှကိုယ်လဲကြားမှကြီးကောင်းမှဒါလုံနိုင်တာဒါအမြဲတမ်းလုံနိုင်တာမဟုတ်အဲ့တော့လုံ လုံနိုင်တဲ့ခွင့်ရာတော့လုံမှာပဲအဲ့ဒါမျိုးလေးလောက်ရတော့ပေါ့ပြီးတဲ့အခါကျတော့ဒါကတော့ညံပြစ်ဆင်ញင်ပွားဇွဲကိုတင်းစိတ်ဓာတ်တွေကြားတဲ့ကဇွဲတင်းရတယ်ဟောဖះစားရတဲ့သူတော်ကောင်းတွေလည်းဒီလိုပဲတင်းတင်းချင်းလောက်ကြတာပဲခုမှဖះဆိုရင်နောက်ဆုံးဘုန်းကြီးတို့ဖះဖြစ်မှတေးကြတော့ဒုက္ခစရိယ6နှစ်ကျင့်သွားပါတယ်ဘုန်းကြီးတို့ကတပတ်6ရက်လောက်နဲ့တရားရကျင်တာမလွယ်ဘူးပေါ့ဗျာမဖြစ်နိုင်တာအဲ့ဒါမျိုးစဉ်းစားဖို့ ဟိုမှာဘုရားဖြစ်မဲ့ပုံကိုဒီဘုရားဖြစ်မဲ့နောက်ဆုံးဘဝမှာဒုက္ခစီကခက်ခဲတဲ့အကျင့်ဟာ6နှစ်လောက်ကျင့်ရမှာဒါကတော့ဘုန်းကြီးတို့ဒီတခြားလူတွေတ attva တွေပေါ်မှာဘုရားကစံပြအနေနဲ့လောက်ပြသွားတာပဲနော်လောကမှာအခက်ခဲဆုံးအကျင့်မျိုး၅ခုတိုင်းကျင့်တယ်ဒါကိုပြောချင်တာအဲ့လိုဘယ်သူမှမကျင့်နိုင်တဲ့အခက်ခဲဆုံးအကျင့်မျိုးဒီတဲ့ကျင့်ရင်လည်းသေပေါ်ရပဲရှိတော့ အဲ့လိုအကျင့်ကိုပဲမြတ်စွာဘုရားကျင့်ပြသွားတယ်တနှစ်မဟုတ်ဘူးတော့6နှစ်ကျင့်ပြအဲ့ဒီချိန်တုန်းကတော့ဘုန်းကြီးတို့မဲ့ညာဖုံညာမရခင်တာမဲ့ဇန်တရားတွေတော့ရပါတယ်အဲ့လိုဆွဲဟောဘုရားတော်6နှစ်ကျင့်နိုင်သေးတာပဲဒုက္ခစီကငါတို့ကဒီလောက်ကတော့ဘာလို့မကျင့်နိုင်အောင်ဆယ်စကံဝင်တယ်ဒလစကံဝင်တယ်အဲ့လိုဇွဲကိုတင်ပြီးကျင့်ရအဲ့ဒါဆိုရင်တော့ဘုန်းကြီးတို့အားတွေတက်လာကျင့်လို့ကောင်းပါတယ်နောက်တစ်ခုက ပီတိတံဝေစေဒီခါလေးဝန္တာစိတ်လေးနဲ့ရှုမှအာနာပါနာပဲရှုယူနော်အယောတပဲရှုယူကြာရရှုဝန္တာစိတ်လေးထားပြီးရှုရင်လည်းရှုလို့ကောင်းပါအဲ့လိုမျိုးဒါကတော့သူ့ရဲ့တော့ရဲ့မူရင်းအတိုင်းပြောတာပေါ့ဗျာဘုန်းကြီးတို့အခုနည်းနည်းလေးညှိပြီးတော့ခုနအပြန်ပြောမယ်နော်ပထမကဣရိ၅ပါးညီမြောင်ပွားရမယ်အပေါ်မှာပြန်ကြည့်မယ် အဲ့ဒီ၅ပါးညီမြောင်ပွားတဲ့ကာမအဲ့ဒီမှာတတ္တာနဲ့ပညာဝိရိယနဲ့တမာရီညီမြောင်ကျင့်ရမယ်အဓိကတော့ဒီစိတ်တသုတ်တန်နဲ့နုဒ္ဒတိတိဘာဝသုတ်တန်ကအိန္ဒိတွေ၅ပါးညီမြောင်ကျင့်ရမယ်လို့ညွှန်ကြားတာပါပဲအဲ့ဒါလူရင်းအိမ်မှာတော့တတ္တာနဲ့ပညာညီမြောင်ဖို့လည်းရည်ကြည်တယ်သူတို့နှစ်ခုကတစ်ခုခုလွန်ကဲနေလည်းမရအောင်ပိုးနေလည်းမရအောင်လုံးနေလည်းမရအောင်ဝိရိယနဲ့တမာရီဒီနှစ်ခုကလည်းသူတို့နှစ်ခုကညီမျှတယ် လုံလို့လည်းမရပိုလို့လည်းမရဒီမှာတော့အမြဲတမ်းဒီငါးပါးဝဉ္ကြီးမြောက်ထိမ့်ပေးနိုင်တာတတိပဲတတိကတော့ပိုတယ်မရှိဘူးအမြဲတမ်းလုံနေတယ်ဒါကြောင့်ဘုန်းကြီးတို့ကခုနဒကာကြီးတို့ဒီမကြီးတို့ခဏခဏနားဆွဲတောင်းပြောဘယ်မူရမဆိုကြံတဲ့ကိစ္စကြီးငယ်မဆိုတတိလေးကပ်ပြီးလောက်တဲ့လေ့ကျင့်လုပ်ပြီနော်အခုချိန်ကနေစလုပ်ပြီနောက်ကြလေ့ကျင့်ရလာလိမ့်မယ်ဘုန်းကြီးတို့တူနဲ့တူစကားပြောတာပဲဖြစ်ဖြစ်ဘာပဲလုပ်လို့ပေါ့ အဲ့လိုလေ့ကျင့်လုပ်ပြီးရလာလိမ့်မယ်အဲ့တော့ဒီမှာဣန္ဒိရ၅ပါးဆိုတဲ့အဓိပ္ပာယ်လေးနည်းနည်းပြန်ပြောမယ်နော်ဣန္ဒိ၅ပါးကနံပါတ်၁ကတတ္တိန္ဒိနော်ဒီခုကိုကဓကမထံကျင့်နေတာဟုတ်ဟောဒီဓကမထံလမ်းစဉ်ကျင့်တေချောဘောမဲ့ညာဖုန်ညာရနိုင်ပါရနိုင်တယ်လို့ဒီလိုယုံကြည်ချက်ရှိတာကိုတတ္တိန္ဒိလို့ခေါ်တယ်အာနာပါနအထုံနဲ့အာနာပါနကျင့်တေချောဘောဒါမဲ့ညာဖုန်ညာရမယ်လို့ဒီလိုယုံကြည်ချက်လေးထားတယ် အဲ့လိုယုံကြည်မှု ရှိမှလောက်နိုင်တယ်ယုံကြည်မှုမရှိမလောက်နိုင်ပြီးတော့ဝီရိယဣန္ဒြိကိုကဓကမနာအထုံနေဓာတ်သဘောတဘာဝတွေသိအောင်ကြိုးစားအထောက်တာလို့ဒီသဘောတဘာအာယုံကိုရှုသိစေမှတ်သိစေတွေကပ်ပြီးတီးနေအောင်ကြိုးစားအထောက်တာဒါဝီရိယဣန္ဒြိခေါ်တယ်နောက်ပြီးတော့တတ္တိန္ဒြိ ဒီဓာတ်သဘောတဘာဝတွေအောက်မိတာအမှတ်ရတာပေါ့လေဒါတတိန်တွေခေါ်တယ်တမာရီဆိုတာကဒီဓာတ်သဘောတဘာဝအာယုံမှာ ရှုသိစေလေးမှတ်သိစေလေးကပ်ပြီးတီးနေတဲ့သဘောလေးဟာတမာရီတွေလို့ခေါ်ပါတယ်နောက်တစ်ခုကတော့ဗာလဲဆိုတော့ပင်ငိမ့်တွေဒီဓာတ်သဘောတဘာဝတွေကိုဉဏ်အမှန်တိုင်းသိမြင်တာသိမြောင်အထောက်ရတယ်နော်ခုဘုန်းကြီးတို့သင်ပေးတာစာသိပဲ စာသီးကနေတစင်တကယ်အထုတ်လို့ဒကာကြီးတို့ဒကာကြီးတို့မြင်သွားပြီဆိုအဲ့ဒါဘာဝနာသီးအဲ့ဒါမှကြိုရှိတယ်ဘုန်းကြီးလည်းဒကာကြီးတို့ဒကာကြီးတို့သင်ပေးတာလောက်တင်သိနေတော့စာသီးပဲနော်တကယ်သိအောင်လုပ်ရမယ်အဲ့တော့ဒီမှာနည်းနည်းလေးထပ်ပြောမယ်နော် ခုနပြောတယ်တတ္တာနဲ့ပညာဒီနှစ်ခုကညီမျှမယ်တရားတရားသိအားကောင်းတယ်ပညာအားနည်းရဆို ဓာတ်ဘောသဘာဝတွေကထင်ရှားပြက်ပြက်သားသားမမြင်ဘူးဗျဟိုတိုဝါဒပဲမြင်နေတတ်တယ်နော်ပညာအသိအားကောင်းနေတယ်တရားတရားအားနေပြန်တော့လေဟိုတာမန်ကိုကကမ္မနာအတွေ့အကြုံတွေတော့ခုစာသီးသိတဲ့သဘောမျိုးတွေဒီအတွေ့ဒါလေးတွေဟာပရဝိဒဆိုတာမာတဲ့သဘောပြောတဲ့သဘောပဲဒါတို့သူဒီလောက်သိတာကိုစာသီးသိတာကိုသူကထင်ကြီးတာပေါ့ဗျာနော်ခန္ဓာဘာမှာဟာဒါလည်းငါလည်းသိနေတာပဲ တကယ်လက်တွေ့သိတာမဟုတ်ဘူးအဲ့ဒါမျိုးလေးတွေပေါ့စိတ်ကူးနဲ့သိတာတနည်းအားဖြင့်ပြောရင်တော့စာသီးသိတာစာသီးသိတဲ့ပုဂ္ဂိုလ်ကငါဆွဲမပြောက်ဘူးဗျာငါသူတော်ယောက်ျားမိန်းမအဆွဲမပြောက်ဘူးငါကောင်သူကအတ္တကောင်ဝိညာဉ်ကောင်မပြောက်ဘူးဒါတတိထားဖို့ပဲဘာဝနာဉာဏ်မြင်မမြင်တဲ့၍ဒီမပြောက်ဘူးအဲ့ဒီစာသီး စဉ်းစားသည့်ကိုတကယ်အသိထင်ပြီးတော့ဘာလို့ဝေဖန်မှုတွေဆန်းစစ်မှုတွေနဲ့အဲ့ဒီဘုကအချိန်ကုန်နေတတ်တယ်။နိုင်ရှင်မှုတွေနော်ပြီးတော့ကိုသိထားတဲ့ပရိယတ္တိဘုသူတပေါ့ပရိယတ္တိဘုသူတဒီပေတံလေးနဲ့ထောက်တတ်တယ်တိုင်းတတ်တယ်။ငါသိထားဒီလိုပါလားခုဘုန်းကြီးဟောတာဘယ်လိုပါလားအစာကြီးလိုပဲတကယ်အောင်ထုတ်တော့ဒါပဲလိုက်ဝေဖန်တာဆန်းစစ်တာထောက်ကြည့်နေတော့ ဒါကတော့ဘုန်းကြီးတို့ဒကာကြီးတို့ဒီမှာဒီမှန်တာပြောဘုန်းကြီးတို့ပုံဖြစ်တတ်တယ်တရားထုတ်တဲ့ခါကျဘာဖြစ်လို့လဲဆိုဒီသဘောတွေကိုကသိနေတော့ဒါနဲ့ဝေဖန်ထောက်နေတော့ရှစ်မတက်ဘူးဗျာအဲ့ဒါကိုပြောချင်တာပညာလွန်ခဲ့တဲ့ပုံကိုယ်တွေတကယ်မကျင့်မဲနဲ့သူကလက်ပတ်ပြီးတော့ကောက်ကျင်မာယာများနေတတ်တယ်အဲ့ဒီမှာတော့သူကဥပမာလေးပေးထားတယ်ဗျာဆေးမားခြင်းကြောင့်ဖြစ်တဲ့ယောဂအကုရခက်တယ်ဘာဖြစ်ဆေးလွန်တာဟုတ် ဒီမာယေဆိုတာလက်ခံသိထားတဲ့ပရိယတ်တိဘုသူတပရိပတ်တိဘုသူတကြောင့်ဖြစ်တဲ့မမှန်တဲ့ကြင်ကြံဖို့လမ်းတဲ့ပေကတော်တော်ခက်တယ်ဗျ။ဒါကြောင့်ဘုန်းကြီးတို့ကခုလိုစနစ်တကျသင်စေခြင်းနဲ့လေးလာစေခြင်းနဲ့တူတယောက်ကဒီအမားတွေသင်ပြီးနေကိုကအဲ့ဒါကြီးဆုပ်ကန်မိတာဖြစ်သွားတော့ရောပဲ။ဇုမပြင်လို့မရအောင်။ဒါကြီးကိုလွတ်ချခံတယ်။ဟောငါတို့ဆရာသမားပြောတာဒီတိုင်းပဲ။ဒါမျိုးပေါ့။အဲ့လိုပြဖြစ်တတ်တယ် နော်ဘုဒ္ဓတာများလေလေဝိလေကြောင့်ပါဖြစ်လေလေဆိုဒီလိုပြောတာရှိတယ်နော်ဘာလဲဆိုဘုရားလက်ထက်ကသစ္စကပရပိုက်လို့ပေါ့အဲ့လိုပုံကုမျိုးသူကအဲ့ဒီလိုပုံကုမျိုးပြအမှန်တိုင်းသိတဲ့ဘာဝနာညာဖြစ်ဖို့ခဲနေတာပေါ့နော်အဲကြောင့်မို့တာရနဲ့ပညာညီမြောက်လို့ပါအဲ့လိုညီမြောက်ဖို့ဆိုဘာလို့လဲတတိလို့တယ်နော်တတိလေးနဲ့ထိမ့်ပေးရနောက်တစ်ခုကတော့တမာရီနဲ့ဝိရိယ တမာရီကတိတ်အားကောင်းပြီဝီရိယအားနည်းနေနေဘာဖြစ်လဲကြိုးစားအထုပ်မှုတွေကရော်ရရဖြစ်လာတာပြင်းရည်လာဒီအာယုတကူတဲ့ဆုဆိုင်လာတာစိုက်ပါများရင်ဒီအာယုသိမ့်ဝင်သိမ့်ဝင်သိမ့်ဝင်နူးညံနူးညံနူးညံလာတာအဲ့မှာပြင်းရည်တာညီးမွေတာဒါတွေဖြစ်လာတတ်တော့ဒါပဲအများအားရှုနေရတော့ဒါကိုဘုန်းကြီးတို့ဝိပဿနာဉာဏ်ဖြစ်အောင်ဆက်ရှုပါဒီလောက်လေးတွေဖြစ်နေပြင်းရည်တာညီးမွေတာဖြစ်တတ်တယ် အဲ့ဒီလိုပြကြဘယ်လိုဖြစ်တာလဲဆိုဒီအာယုမှာကတ်သွားတဲ့အခါကျပြင်းရင်းညီငွေတွေတက်တော်တက်တာပြီးမေ့ပြီးရှုနေတာတက်တော်တော့မေ့ပြီးရှုပါများတယ်ဘုံကြပြီးအိပ်ပြောင်းသွားတတ်တယ်။ဟာဒီလိုဗျာရှုမှရင်လည်းဒီလိုတတိလစ်သွားတယ်ဗျာဒါမျိုးတွေဖြစ်တတ်တယ်။တကယ်တမ်းကျတော့သူတရားကအာယုကနုညတိမ်မွေးတော့ရှုမှရင်ရှုမှရင်ရှုမှရင်ရှုမှရင်အိပ်ပြောင်းသွားတာ။နောက်တစ်ချို့ကျတော့ဟိုဘာရတယ်ညာရတယ်ဒီလိုထင်တတ်တယ်ပေါ့နော်။အဲ့ဒီလိုမဟုတ်ပါဘူးနော်။ အဲတော့အိပ်ပျော်သွားတဲ့အခါကျတော့ဓာတ်တဘာဝကြည်နေနဲ့ဓာတ်တဘာဝတွေမမြင်တော့ဘူးပေါ့ဗျာနောက်တစ်ခုကတော့ဝိရိယလွန်ခဲ့ပြီးတော့တမာရီကတိတ်အားနေနေတယ်ကပ္ထံအာယုမှာကပ်အောင်အတင်းကြိုးစားထိုင်မှတ်တယ်နဲ့ကြိုးစားရထမစဉ္ညာ6လေးကြိုးစားကြိုးစားကြိုးစားရင်အောင်နမစိတ်ကမကိုက်ဘူးပြင်မဲ့အာယုမဲ့ရောက်ရောက်ရောက်ရောက်သွားတယ်ဒါကြောင့်မို့ဝိရိယနဲ့အာတမာရီညီမြောင်ကြိုးစားပါ ကြိုးစားပါနဲ့ထိမ့်မယ်နဲ့တတိနဲ့ထိမ့်ပါဒီလိုမှတ်ထားမယ်နောက်တစ်ခုဘိုးစဉ်9ပါးအကြောင်းထပ်ပြောမယ်နော်ဟုတ်ကဲ့ဘိုးစဉ်9ပါးဘိုးစဉ်9ပါးဘုန်းကြီးတို့တစ်ခုချင်းပြောမယ်နော်နံပါတ်1ကတော့ဘုန်းကြီးတို့တတိတန်ဖို့စဉ်သူကတော့တတိတန်ဖို့စဉ်အစအပေါ်ဆုံးမှာတတိတန်ဖို့စဉ်တတိတန်ဖို့စဉ်ကတော့အရာအလုံးလို့တယ် ဘယ်နေရာမစို့အမြဲတမ်းလိုတယ်ဒါကြောင့်ဘယ်နေရာဘာလုပ်လို့ပါပြောပြောသွားသွားနေနေထိုင်ထိုင်တတိရှိဖို့လိုတယ်တတိရှိရင်တမာရီဖြစ်လာနိုင်မယ်တတိမရှိရင်တမာရီမရှိဘူးအခုဟာဘုန်းကြီးတို့ဓာတ်တဘာဝဒီကို ရှုမှတ်နေတာဖြစ်တဲ့တည်းတဘာဓာတ်တဘာဝအာယုံကို အောင်မေမှုအမှတ်ရမှုရှုမှတ်မှုဟာတတိတမုတ်စဉ်လို့မှတ်ထားမယ် ပြီးတော့ဓမ္မဝိဇ္ဇတန်ဖို့စဉ်ဓာတ်တဘာဝဓာတ်သဘောတရားတွေကိုဉာဏ်နဲ့မှထင်ရှားရှားသိမြင်လာရင်ဒါဓမ္မဝိဇ္ဇတန်ဖို့စဉ်လို့ခေါ်ပါတယ်ပညာလို့ခေါ်တယ်ဟိုစာပေအနေနဲ့သိတာမဟုတ်ဘူးစိတ်ကူးစဉ်းစားလို့သိတာမဟုတ်တကယ်တရားထုတ်လို့ဘာဝနာဉာဏ်ဉာဏ်နဲ့မြင်သွားတာမျိုးဒါကိုဓမ္မဝိဇ္ဇတန်ဖို့စဉ်လို့ခေါ်တယ်ပြီးတဲ့အခါကျဝိရိယတန်ဖို့စဉ်ဒီဓာတ်သဘောအာယုန်တွေကို စိတ်ကိုကတ်နေအောင်ကြိုးစားတာနော်ဒီသဘောဓာတ်တော်သဘောအာယုန်ကိုသိနေအောင်ကြိုးစားတာကြိုးစားမှုပိုင်းပါအဲ့ဒါဝိရိယတန်ဖိုးစဉ်လို့ခေါ်တယ်ပြီးတဲ့အခါကျတော့ပီတိတန်ဖိုးစဉ်ဒါသဘောသဘာဝအာယုန်တွေမှာစိတ်လေးကကတ်သွားပြီဆိုလို့ရှင်လေဖြည်းဖြည်းဘာဖြစ်လာလဲဆိုရှုမှတ်ရတာကောင်းလာတယ်ဒီနေ့ဗျာရှုမှတ်ရဆင်ပြေတယ်ဗျာမှတ်လို့ကောင်းလိုက်တာပီတိလေးတွေဖြစ်လာပီတိလေးတွေဖြစ်သွားစိတ်ကမှတ်လို့ကောင်းတာပဲ နော်ဒါပေမဲ့ကိုကဒါကိုပီတိအနေနဲ့မသိဘူးပီတိဖြစ်မှရှုမှတ်လို့ကောင်းတယ်ပီတိမဖြစ်မဖြစ်ရှုမှတ်လို့မကောင်းဒါကိုပီတိတာမစဉ်ခေါ်တယ်နောက်တစ်ခုကတော့ပတ္တိတာမစဉ်ပီတိလေးတွေဖြစ်လာရှုမှတ်ပါများလာစိတ်ကလည်းအေးကကိုယ်ကလည်းအေးငြိမ့်နေတာဒါကြောင့်တရားရှုမှတ်တဲ့ပုဂ္ဂိုလ်ကဒီ တမာရီဒီပတ္တိတို့ပိဋိတံမိုးစဉ်တော့ဖြစ်ရင်ကိုစိတ်ကငြိမ်းချမ်းနေတာဘယ်တော့မှမငြိမ်းဘူးရဘယ်တော့မှမငြင်းခုံမလို့ဘယ်တော့မှပြဿနာမတက်ဘူးဒါကိုပြောချင်တာတကယ်တရားရသွားဘယ်တော့မှပြဿနာမတက်ဘူးဘုန်းကြီးတို့ခုဖြစ်နေကြတာငြင်းနဲ့ခုံနဲ့ပြဿနာတက်တယ်ဆိုတရားမရသေးတာသိကြတယ်အဲ့ဒါအဲ့လိုတော့မှတ်ထားလိုက်ကိုငင်းခုံနေလဲငါလည်းမဟုတ်သေးဘူးလားဒီလိုတော့အောက်မေ့ထားလိုက်ပြီနော်အဲကြောင့်ဘုန်းကြီးတို့ကဒီလိုဖြစ်စေချင်တယ် ဓာတ်သောအာယုန်တွေမှာစိတ်ကကတ်သွားပြီဆိုပီတိလေးလာမယ်ပီတိလိုက်လာရင်တော့ကနေပြီးတော့ကိုယ်လည်းငြိမ်ချမ်းစိတ်လည်းအေးချမ်းတဲ့ပတ္တိတံဝေစဉ်တွေဖြစ်လာတာပေါ့ဗျာနောက်သမာဓိတံဝေစဉ်သမာဓိဆိုတံဝေစဉ်ဆိုတာဒီဓာတ်ကတဘာဝအာယုန်တွေမှာစိတ်ကိုစိတ်ကကတ်ပြီးတီးနေတာနော်ရှုမှတ်လို့ကောင်းတယ်ကတ်တီးနေလို့ရှုမှတ်လို့ကောင်းတာပေါ့အဲ့ဒီကတ်ပြီးတီးနေတဲ့သဘောတရားတွေကသမာဓိတံဝေစဉ်လို့ခေါ်ပါတယ် ပြီးတဲ့ခါကျပါလဲဥပိ္ပခတန်ဖို့စဉ်ဥပိ္ပခတန်ဖို့စဉ်ဖြစ်နေဒီကမဏအာယုလေးမှာကြောင်းကြဆိုက်ဆရာလည်းမလိုဘူးအလိုလိုမှယတာဖြစ်နေတယ်စိတ်ကိုညီများလေးထားပြီးတော့တော်တော်ရှုမှလို့ကောင်းပါတယ်ဒီဥပိ္ပခအနေနဲ့ခုနပိဋိပတ်တိတွေမှာလှုပ်ရှားနေတယ်ဒီဥပိ္ပခတည်တည်ငြိမ်ငြိမ်နဲ့ဒီအာယုလေးကိုရှုမှတ်နိုင်တယ်ဒါတော်တော်ကောင်းတယ်တည်ငြိမ်ပြီးတော့ တက်ကြွမှုလည်းမရှိဘူးဆုံးနေမှုလည်းမရှိဘူးဝမ်းသာတာလည်းမရှိဘူးဝမ်းမသာတာလည်းမရှိဘူးအေးစစ်စစ်တီးတီးငြိမ်ငြိမ်လေးနဲ့ရှုမှတ်နေတယ်အဲ့ဒီသဘောမျိုးဟာနော်သူကတက်ကြွတာပြန်လွင်တာမရှိဘူးဆုံးဟောပြင်းရတာဆုံးနေတာမရှိဘူးပေါ့ဗျာအဲ့လိုအညီမြထားပြီးတဲ့ရှုနိုင်တဲ့သဘောဟာဥပေက္ခတံဘောစဉ်ခေါ်တယ်နော်အဲ့ဒါမှတ်တာဒီတော့ဘာဖြစ်တတ်လဲဆိုဘုန်းကြီးတို့ ဒီထဲမှာတန်ဖိုးစိန်နေနဲ့ကောက်ချက်ချရင်ဝိရိယအာနေနေဝိရိယအာနေနေဟုတ်လားဓကမထံရှုမှတ်နေဝိရိယအာနေတဲ့အခါတို့ဓကမထံရှုမှတ်ရမှာမနစ်သက်မပြောတဲ့အခါတွေမှာစိတ်ကပြင်းကြီးတုတ်ဆုံနေစိတ်တက်ကြနေတတ်တယ်အဲ့ဒီခါမျိုးမှာတော့ဘုန်းကြီးတို့ဓမ္မဥစ္စာတန်ဖိုးစိန်ဝိရိယတန်ဖိုးစိန်ပိဋိတန်ဖိုးစိန်ကိုဟောပေးရမယ်အလိုမှဒါသဘောတဘာဝလေးတွေကိုထင်ရှားသိအောင်မှားတယ် စိတ်တက်တွေတက်ကြွလောင်နှစ်သက်မှုဖြစ်အောင်ကြိုးစားထောက်ရတာပေါ့ဗျာဝီရိယတွေလွန်ကဲနေတယ်ဝေဖန်ဆတ်စစ်မှုတွေတိတ်များနေတယ်အဲ့ဒီခါကျရင်စိတ်တွေကဘုန်းကြီးတို့ရှုမှတ်နေတဲ့ပုံကွယ်စိတ်ကပြန့်လွင်တဲ့တခြားအာရုံနဲ့ရောက်နေတယ်အဲ့တော့စိတ်တက်တွေကလှုပ်ရှားတက်ကြွတယ်အဲ့ဒီခါကျရင်တော့တဲ့ပတ္တိတံဝေစေတမာတိတံဝေစေဥပေက္ခတံဝေစေဒါလေးကိုပွားပေးရမယ်ဆိုလိုတာကတော့ စူးစမ်းတာတွေဆင်ញင်တာတွေဝေဖန်တာတွေမလုပ်ပါနဲ့ဒီချိန်မှာနော်ဒါသဘောတဘာဝတွေအတင်းဆုဆိုင်ရှုနေတဲ့ဝိရိယလေးကိုလည်းရှော့ချပြီးရှုရတယ်နှစ်သက်ဝမ်းသာခြင်းကိုလည်းမဖြစ်စေအောင်စိတ်ကိုငြိမ်းအေးအောင်ဓာတ်သဘောတဘာတွေကိုအညီမြထားနေအောင်ဓာတ်သဘောတဘာဝတွေရဲ့အာယုံမှာကတ်နေအောင်ကြိုးစားမှပါအဲ့လိုကတ်နေအောင်ကြိုးစားမှရင်မှရင်လည်းဘုန်းကြီးတို့ဒီ ခြေရရှားရှားသိဉာဏ်တွေဖြစ်လာဝိပဿနာဉာဏ်တွေဆင်းဆင်းတက်သွားမှာပေါ့နော်အဲတော့ဘုန်းကြီးတို့ဒီမှာပြောဖို့လိုတာကဘာလို့လဲဆိုတော့ဒီဓာတ်သဘောတဘာဝတွေရှုမှတ်တဲ့ခါမှာအခက်ခဲတွေကြုံနေဗျဘလို့ကြုံတတ်လဲဆိုတော့ဓာတ်သဘောတဘာဝရှုမှတ်တဲ့ပုဂ္ဂိုလ်များမှာဒီဓာတ်သဘောတဘာဝဓာတ်ရိုက်ပေါ်လေဝိပဿနာရှုမှတ်တဲ့ပုဂ္ဂိုလ်များမှာ ခက်ခဲတွေများတော့ကြုံတာဘာဘယ်လိုခက်ခဲဓာတ်တွေလွန်ကဲတာပေါ့ဗျာဓာတ်တွေလွန်ကဲတော့အဲရှုမှတ်တာခက်တာတွေအဲ့ဒါမျိုးတွေကြုံတော့ညာသောပြင်တော့ဒီသမထပိုင်းတမာရီပိုင်းကစပြီးတော့သမထကပ္ပတာပိုင်းဒီဇံရလောင်အထုတ်တယ်အဲ့ဒီလိုပုံကိုယ်တွေကတော့ဖြစ်နေတယ်ဒါသဘောသဘောဓာတ်ရိုက်ရှုမှတ်တယ်ဝိပဿနာရှုမှတ်တယ်ဓာတ်တွေလွန်ကဲတဲ့ပြဿနာကြုံတယ်အဲ့ဒီလိုဓာတ်တွေလွန်ကဲလာရင်ဘုန်းကြီးတို့ကဒီဓာတ်၄ပါးကိုညီမြောက် ရှုစေခြင်းပဲနော်ဥပမာဆိုပါတော့တခါတရံမှာယောဂီတွေမှာဟိုနေ့ကလည်းရှောက်ပါလေတခါတုံးမတယောက်နော်နာရီတွေယိုကျနေတာတို့မျက်ရည်တွေယိုထွက်တာတို့ဒါမျိုးတွေပေါ့ခါဒီအဲ့ဒီယိုစီးမှုသဘောတွေကဒါအကောင်ဟာထေရီတွေကမပြမပြယိုထွက်ခဏခဏမျိုးချမလို့လို့အဲဒီတိုင်းပဲထားရမလို့မျိုးမြဲမြဲတော့ဖြစ်တယ်အဲ့ဒီလိုယိုစီးမှုသဘောတွေအကောင်နေရင် ထိမ့်လို့မရဘူးတခါတည်းလေးကြိုင်နော်ဒီမျက်ရည်ကတန်းယူတာပါဇက်ကယိုစီကြတာလို့ဒါမျိုးဖြစ်နေမရှုတန်ရဒီခါကျဒါဘာလို့အမှမသိတော့တမာရီပြတ်တတ်တာပေါ့ဗျာအဲ့ဒီခါကျရင်ဘုန်းကြီးတို့ဘာလို့ရမလဲဆို ဖွဲ့စည်းတဲ့သဘောပြောင်းရှုရအတုံးခဲသဘောမျိုးပေါ့ဒီနေရာယိုစီနေခြံတဲ့လုံခဲတုံးခဲနေတဲ့သဘောမျိုးတနည်းအဲ့ဒီအစုစည်းတဲ့ဖွဲ့စည်းတဲ့သဘောကိုတစ်ခုခုလှန်ဆိုင်ရအဲ့ဒါဆိုရင်တော့ ညီသွားတာပါညီသွားရင်ဒါရပ်သွားတတ်တယ်ဒါမျိုးလည်းလုပ်လို့ရကာလီလေးကြလည်းဥပ္ပခါပြုပြီးမှားတာပေါ့လေဒါမျိုးဆိုအခုလိုညီမြောက်လုပ်တဲ့နေရာတော့သူ့ရဲ့စံကျင်ဘက်ကိုပြန်ရှုပေါ့ယိုစီးမှုသဘောတွေဖြစ်ပေါ်မှုများလာရင်နာရီတွေယိုကြမယ်ထရွေးတွေမကြမကြယိုကြမယ်မျက်ရည်တွေယိုထွက်မယ်ဆိုရင်တဏှာအလုံးခက်တဏှာရှိတဲ့တခုကိုစိတ်ဆိုင်လိုက်အဲဒီအရာဆိုရင်လည်းသူကရပ်သွားတတ်ပါ ချို့ကြတော့ဘာဖြစ်လာလဲဖွဲ့စည်းမှုကတိတ်ထင်ရှားတယ်နော်ဖွဲ့စည်းမှုရှုထင်ရှားတဲ့ကဘာဖြစ်လဲအသက်ရှုကြလာအသက်ရှုကြဖွဲ့စည်းလာအေးအေးတွေဖွဲ့စည်းလာအသက်ရှုကြတယ်လို့ဖြစ်လာမခံမရနိုင်အောင်ဖြစ်တယ်အဲ့ဒီလိုဖြစ်လာရင်တော့ယူစီးတဲ့သဘောမျိုးပြန်ကြည့်ရတယ်နော်ထင်ရှားတဲ့ယူတဲ့နေဟိုလိုအရေးတွေယူနေတာလို့သဖုံရင်းတို့ဘာလို့ဒါမျိုးတွေပြန်ကြည့်ရအဲ့ကြတော့အမောပြေအမောတတ္တသွားလိုက် ချို့ယောဂီကြတော့ဘုန်းကြီးဟိုတနေ့ကပြောခဲ့တလောကပြောခဲ့ပါတယ်စိတ်ပူလာတယ်ပူလာတာကိုပူရဲပူရဲရှုမှတ်လေရှုမှတ်ဖို့ခက်လေပူတဲ့သဘောကိုရှုမှတ်လေလေပုံပူလေလေမီးနဲ့နေရတယ်လို့ပူတာအဲ့လောက်ပူလာရင်ဘယ်မှမှတ်နိုင်တော့မလဲချွေးတွေကလည်းဖြက်ဖြက်ကြအဲ့လိုဖြက်တာပင်ပန်းနေတာအဲ့ဒီကာလမျိုးဆိုဒီပူမှုကိုရပ်လိုက်ရရှူတာဘာလို့ရမလဲအေးတဲ့နေရာလေးကိုပြောင်းရအောင် ဘယ်နောက်မှအေးလေအေးတဲ့နေရာလေးစိတ်ဆိုင်ရှုလိုက်အဲ့ဒါဆိုညီသွားတယ်အေးခဲနေဒီကြိုကြလဲရှုမှိုင်ရှုမှိုင်နေအေးခဲပြီးတော့မတုံမလုံးဖြစ်လာတော့အဲ့ဒီကကြအေးခဲပြီးတော့ကတ်မရခွာမရပြုတ်မရကတ်နေရင်တော့ဘာဖြစ်မလဲပူတဲ့နေရာလေးပြန်စိတ်ဆိုင်ရှုအဲ့ဒီကကြလည်းညီသွားပြီးတော့ကတ်လို့ခွာလို့ရလာတယ်တချို့ကြတော့ ထောက်ကံမှုတွေကများတော့တောင့်တင်းတာခန္ဓာကိုယ်ကတောင့်ထောက်ထားတော့ခန္ဓာကိုယ်ကတောင့်တင်းနေတာနော်အဲ့ဒီတောင့်တင်းနေလဲရှုမှခက်ပြန်နေဗျအဲ့ဒီကာလမျိုးဆိုဘုန်းကြီးတို့ဘာလုပ်ရမလဲဆိုတော့တွန်းကန်တဲ့သဘောလေးအာရုံယူပြီးရှုပြရတယ်ဒီကနေ့တွန်းကန်မှုတွေများတယ်ကခန္ဓာကိုယ်ကဒီလိုစောင့်သွားတာလို့ဘေးစောင့်တာဒီလိုဒီလိုလှုပ်တာအဲ့ဒါတွန်းကန်မှုတွေများတာနော်တွန်းကန်မှုတွေများတယ်ထောက်ထားတဲ့သဘောလေးစိတ်ဆိုင်ယူရထောက်တိုင်းတရားငြိမ်သွားလိမ့်မယ် ဘုန်းကြီးဟိုတနေ့ကပြောတာဖြောင်းမြန်ပြန်ရှုနေဒီနေ့ပြောတာကဘာလဲဒီနေ့ပြောတာကဖြောင်းမြန်ပြန်ဒီနေ့ကျတော့ဓာတ်သဘောတဘာတခြားဆန့်ကျင်မဲ့ဓာတ်သဘာဝရှုနေနော်နီးကိုမှတ်တာနော်ဟိုတနေ့ကတမျိုးပေးတယ်ဒါကြောင့်ဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာများဒီတိုင်းဒီလိုလေးရှုကြည့်ပါလားမရဘူးဆိုနောက်တစ်မျိုးပေးမယ်အဲဒီနဲ့ဒီ method တွေသုံးတာအဲ့ဒါမှတ်တာဘယ်နည်းဟိုဒီလိုလှုပ်ရမ်းတဲ့ကကြအလုပ်ရချင်တဲ့ရတဲ့ရတဲ့ရဒီလိုလဲရှုလို့ရတယ်ဒါက တွန်းကံမှုတွေများလို့ဒီလိုဒီလိုဖြစ်တာအဲဘုန်းကြီးတို့တလောကပြောတယ်ငငယ်တို့ကယဟန်တဝါနဝါနှစ်ဝါလောက်နေမယ်ဦးစိန်တပါဒီလိုဗြဟ္မလှုပ်တယ်သူ့ဆရာကဘုန်းကြီးတို့လည်းတွေးနေရတာကမ္မတန်လျှောက်တော့ဒီတိုင်းမှဆိုဒီတိုင်းမှဖြစ်ဒီလိုနေမကောက်တော့ဘုန်းကြီးလည်းကြမ်းပြဒုံဒုံဒီလိုလဲအဲ့လိုမျိုးဆိုရင်ဘာရှိမလဲဆိုရင်ထောက်ထားတဲ့သဘောမျိုးလေးရှုလိုက်နော်ကြောင်းမြန်လည်းပြန်ရှုမယ်အလုတ်ရခြင်းနဲ့ရတဲ့ရတဲ့ဒီလိုလည်းရှုလို့ရတယ် ဒီဒါတုံ့ကံမှုတွေအားများနေတဲ့အတွက်ပြောင်းပြန်ပြန်ရွှေ့ပါရထောက်ထားတဲ့သဘောလေးကိုကြည့်လိုက်။ဟောဒီမှာခန္ဓာကိုယ်မမကြီးထောက်တာဒီလိုထောက်ထားတဲ့သဘောမျိုးကြည့်နေခုနရသွားတယ်။ဒါမျိုးလေးဒါအရေးကြီးတယ်နော်။တချို့ကဟိုဓကမဏရှုနေတဲ့ပုံကိုယ်တွေလည်းများလို့ဒါကိုပြောရ။နောက်တုံ့ကံသဘောကအားကောင်းနေရင်ခုနလိုခန္ဓာကိုယ်ကြီးရိမ့်ထုံးနေ။အာဒီလိုကိုရိမ့်ဟောလဲနေတတ် အဲ့လိုထောက်ကံကိုပြောင်းရှုပေမဲ့လို့တချို့ကြဒီရိန်းနာတွေရိုင်းနာတွေမရဘူးဗျာမရတဲ့ခါကျဘာလို့အောင်လဲဆိုတော့မာရာတို့ကျမ်းနာတို့လေးတာတို့ဒီပထဝီတဂရုပထဝီတကိုပြောင်းရှုရတယ်ဘာဥမာပေးထားလဲဆိုလေတိုက်တဲ့ခါမှာလေဘုန်းကြီးတို့ဒီလိုစားဖို့ပေါ့လေတိုက်ဖလုံးလုံးလုံးလုံးလုံးနဲ့ဒီလိုမြည်ဒီလိုတွေဖြစ်တတ်တယ်လေအဲ့လိုဖြစ်တဲ့ခါကျရင်တခုတည်းလေးတဲ့ရာဟုနဲ့ပြီးလိုက်ငြိမ်သွားတာလေ တချို့လဲနေတယ်ဘာညာဆိုရင်မလုပ်မလဲလေးတဲ့အရာကိုသူ့ကိုရှုလိုက်ခန္ဓာကိုယ်ကလေးပြီးတော့နေရတာတွေစိုက်ရှုလိုက်ခုနကဒီလိုလှုပ်သွားတာရပ်သွားတယ်လေးတဲ့အရာကိုတခုနဲ့ဖိလိုက်တယ်လို့ပေါ့နော်အဲ့လိုမျိုးမှတ်တာမယ်နော်အဲ့ဒါဆိုရင်လည်းငြိမ်သက်သွားမယ်ဒါကြောင့်နီးနီးမျိုးစုံလုပ်ရတယ်ဆိုတာဒီလိုတရားလှုပ်နေတဲ့ရိုင်းနေတဲ့ဆိုရင်ဗာလဲထောက်ကံမှုလည်းရှုနိုင်တယ်တကယ်လို့အဲ့လိုထောက်ကံမှုရှုလို့မှဒါကြီးကမရပ်ဘူးဆိုရင်မလုပ်မလဲ လေးတဲ့အရာဝတ္ထုတစ်ခုကိုအာရုံပြုရှုလိုက်လေးတဲ့အခါကျဒီရာဟုတုကိုခုနဆွားတွေဖလွတ်ဖလွတ်နဲ့လေတိုက်ပြီးလွင့်နေတဲ့အခါအရာဟုတုနဲ့ဖေးလိုက်ငြိမ်သွားသလိုအဲ့ဒါလေးမှတ်ထားမယ်နော်ဒါသဘောတဘာဝရှုတဲ့ပုဂ္ဂိုလ်ကဒီလိုခက်ခဲများစွာကြုံတတ်တယ်အဲ့ဒါကြောင့်မို့ဘုန်းကြီးတို့ကဒီကမ္မဋ္ဌာန်းရှုမှတ်တဲ့အခါမှာခုမေးမြန်းတဲ့ကန္တာတွေမှာအဓိကတော့ဘုန်းကြီးတို့ကဘာလို့မေးစေချင်လဲဆိုဒီကျန်တဲ့ ဘုရားစာပေဆိုင်ရာဘုန်းကြီးတို့ကလည်းဘုရားဘုရားကိုမသိဘူးဗျာနော်တခါလေလေကြလဲအဲ့ဒီမသိတာတွေမဖြေပြန်လည်းမကောင်းဘူးဖြစ်ပေါ်ဖြေပြန်လည်းအမားတွေလည်းဖြေပြီးတတ်တယ်အဲ့လိုတွေဖြစ်တတ်တယ်မသိကြဘူးအဓိကတော့ဒီအလုတ်ပိုင်းနေတော့ဘုန်းကြီးဂဂနနာ လောက်တာတော့ဒါကိုတော့ဘုန်းကြီးကြံကြံပေးနိုင်ပါတယ်နော်အဓိကတော့ဒကာကြီးတို့ဓမ္မကြီးတို့ခုသင်္นานသူသင်္นานသားများအာမနာနဲ့နော်ခရီးလေးကြတော့ဘုန်းကြီးတို့ကဒကာကြီးတို့ဓမ္မကြီးတို့ဖြစ်နေတာတွေကို ခဏတစ်ဖြုတ်တွေ့ရတာမြင်ရတာဆိုသိမသိဘူးဗျာကောင်းတာတော့ဘုန်းကြီးကဒီဘုန်းကြီးတရားစင်เนี่ยတေချာဂဂနနာပြန်မေးတဲ့လေထာရှိပါတယ်တေချာလေးသိပြီဆိုမှဘုန်းကြီးကပြင်ပေးကျင်တာအဲ့ဒါဖို့ထိရောက်တယ်နော်ညကြချိန်ကလည်းလူတွေကအများကြီးတဏှာကြီးလောက်နဲ့မေကုံမေးရတာဆိုတော့လေအကုန်လုံးပြည့်ပြည့်စုံစုံဖြစ်ဖို့တော့ခဲရင်တာပေါ့နော်စိတ်မပြတ်ပါနဲ့ဂျန်တဲ့ချိန်မှာဘုန်းကြီးဒီမှာတော့တမန်ဆံကဖြည့်ပေးပါလိမ့်မယ်အဲ့ဒါကြီးလောက်ကြီးမရရင်လည်း တိတံခေါ်ပြီးတော့ဖုံးနဲ့မေးပါအမနာနဲ့ဟုတ်လားဒီဟာတွေသိစေခြင်းလို့ကျင့်တတ်စေခြင်းလို့ဘုန်းကြီးကကုညီပေးဖို့သင်ပေးနေတာသင်ပေးတဲ့အတိုင်းကျင့်စေခြင်းနဲ့လက်တွေ့လည်းလောက်ကြည့်စေခြင်းနဲ့လက်တွေ့လောက်ကြည့်မှကိုယ်အတွက်ကြိုးရှိမယ်ဒါကိုပြောချင်တာပေါ့နော်အဲအဲ့ဒီလိုဓာတ်သဘောသဘာဝတွေကိုဘုန်းကြီးကဒီဓာတ်ကြီး၄ပါးသဘာဝအာယုံပေါ်မှာစိတ်ကနေပြီးတော့တဏှာနဲ့နာရီပေါ့နော်အတိမသိစိတ်ကကတ်တော့လုံးနေနိုင်နော် နော်ထိုင်တိုင်းထိုင်တိုင်းပေါ့လေစက်တန်200 300လောက်ပေါ့ကပ်နေမယ်ဆိုရင်များတော့ဒီခန္ဓာကိုယ်ကြီးမတွေ့ရတော့ဘူးညာဘာတွေ့ရလဲဓာတ်သဘောတဘာဘာဓာတ်စုပုံတွေပဲတွေ့ရတယ်အဲ့ဒါမျိုးမြင်စေခြင်းဟိုပုဂ္ဂိုလ်တ attva ဆိုလည်းအလိုလိုပြောက်သွားတာဘယ်သူမှခွာခိုင်းစရာမလိုဘူးဘယ်သူမှဒါကိုလည်းကြက်စရာမလိုဘူးဒါကိုတော့မြင်လိုက်ဟိုကအလိုလိုပြောက်သွားတယ်ငါကောင်အတ္တကောင်ဝိညာဉ်ကောင်တော့ပြောက်သွားတယ်ဘယ်သူမှကိုခိုင်းစရာမလိုဘူး ဒါကြောင့်မို့ဒီဟာကိုရှုဒါကိုရှုဒါကိုထပ်တလဲလဲပြောနေအဲ့ဒီကနေတမာရီအားကောင်းလာရင်ဒါဆက်ကြည့်နေတမာရီအားကောင်းလာရင်ဒီဓာတ်ကြီးလေးပါးရဲ့အတုံခဲရဲ့အဖြူရောင်သဘောမျိုးတွေတွေ့လာတယ်ဖြူအောင်တုံးခဲကနေဆက်ရှုနေအားကောင်းလို့ရင်ဖန်တုံးဖန်မြင်ဖန်ခဲကြီးလို့ပြောလို့ဒီဟောတွေတွေ့လာတော့ဒီတော့ခုနေ့ကလည်းမေးပါတယ်ယောဂီတယောက်ကဆရာတော်ဒီလိုရှုမှတ်နေရင်ဒီဓာတ်သဘောတဘာဝတွေရှုမှတ်နေအယောင်လင်းကတွေ့လာ တွေ့တယ်ဗျာတရားကိုစာနဲ့ပင်နဲ့လည်းဘုန်းကြီးပြောနိုင်တယ်နော်အဲ့ဒီကလည်းဒီနေ့နည်းနည်းပြောဖို့ရည်ရွယ်ထားတယ်ပေါ့နော်ဝိသုဒ္ဓိမက်မှာပဲညွန်ပြထားတယ်ဒီယောဂီပုဂ္ဂိုလ်ကအဲ့ဒီလိုဓာတ်ကြီး၄ပါးသဘာဝအာယုန်ဒီပေါ်မှာအိန္ဒိယ၅ပါးညီမြောက်ကျင့်မယ်ဘုဇင်9ပါးနဲ့ညီမကျင့်မယ်ဆိုရင်ကိလေသာတွေက ဝေးပဲဒီပေါ်မှာကတ်သွားတယ်ပေါ့ဗျာကတ်သွားရင်ဘာကိလေသာမှမဝင်တော့ဘူးဘာနိဝေနမှမဝင်တော့အဲ့ဒီလိုမဝင်လာလို့ရှင်ဘာဖြစ်ဆိုင်ငါလေးတွေဖြစ်လာတယ်ဒါပေမဲ့ယောဂီတို့အနေနဲ့မသိဘူးဘုန်းကြီးတို့အနေနဲ့ဆိုင်ငါလေးတွေဖြစ်လာရှုမှတ်လို့ကောင်းတာလို့ဒါလိုလိုပြောတာပြောတတ်လာလိမ့်မယ်အလိုလိုရှုမှတ်လို့အင်မတန်ကိုကောင်းလာတယ်နော်အဲ့မှာဇိုင်းငါဆိုတာဘာလဲဆိုနည်းနည်းခုနားလည်အောင်ပြောပေးရင်တော့ဒီ ဓာတ်သဘောတဘာဝအာယုံပေါ်မှာစိတ်ကိုတင်ပေးတာချိန်ပေးတာရွယ်ပေးတာဝိတက်လို့ခေါ်တော့ဗောဗျာဒါအနေနဲ့နော်သူကတော့ဇန်တော့မရနိုင်ဘူးဇန်အင်္ဂါလေးတွေဖြစ်တယ်ဒါတော့မှတ်ထားဇန်ရတယ်ဆိုတာနမိတ်လည်းပေါ်ရမယ်ဒီဇန်အင်္ဂါလေးကိုလည်းဘုန်းကြီးတို့ဆင်ញံနှလုံးသွင်းနိုင်ရမယ်နော်ဒါဘုန်းကြီးတို့ဇန်ပိုင်းတော့ပြောခဲ့ပြီပြီးတော့ဝိစာရဆိုတာဘာလဲဒီဇန်ဓာတ်သဘောတဘောအာယုံပေါ်မှာအာယုံတွေကိုမပြတ်ဆင်ញံနှလုံးသွင်းဆင်ញံသုံးသပ်နေတာကို ဝိစာရလို့ခေါ်တယ်ပီတိဆိုတာကအဲ့လိုဆင်ញင်သုံးသပ်လို့ဒီသဘောတဘာအာယုန်လေးပေါ်မှာကတ်သွားလို့ရင်သူကနှစ်သက်သဘောကြတော့ဗျာမှတ်လို့ကောင်းလိုက်တာရှင်ဗျာဒီနေ့ဆင်ပြေလိုက်တာဒါမျိုးဖြစ်လာနှစ်သက်သဘောကြတဲ့သူကပီတိပေါ့အဲ့လိုနှစ်သက်သဘောကြလာရင်ကိုယ်ကလည်းချမ်းသာစိတ်ကလည်းချမ်းသာနေနော်အဲ့တော့ဒီအာယုန်မှာကတ်ပြီးတော့ဒီအာယုန်ရဲ့အရသာမှာတည်ငြိမ်သွားရင် အာယုန်ရဲ့အရသာခံစားတဲ့သဘောလေးပေါ့ ဒါဒုက္ခပေါ့ဒီအာယုံမှာကပ်ပြီးတီးနေရင်ဒါတမာရီဧကကရာလို့ခေါ်တယ်နော်အဲ့ဒီဟာတွေအဲ့ဒီတေဒီဇိုင်ကလေးတွေဖြစ်ပေါ်လာခုနပြောတဲ့နိဝရဏနော်ဒီဇန်တရားတွေပိတ်ဆို့တတ်တဲ့နိဝရဏတွေလိုလိုကွာကြသွားကိလေသာတွေလောဘဒေါသမောဟမာမနာဆိုကိလေသာတွေလိုလိုခွာကြတာအဲ့ဒီမှာဘာဖြစ်လဲဥပ္ပစာရသမารိရလာဒီတော့ဒီ ဝိပဿနာတက်တက်ရှုတဲ့ပုံကောင်များဆိုရင်ဒီဓာတ်ကြီး၄ပါးရဲ့သဘာဝတွေကိုရှုမှတ်လို့အားကောင်းလာရင်ဘုန်းကြီးတို့ခဏိကသမารီပေါ့လေဒီကလေးတွေပြိကမသမารီလို့လည်းသုံးပါတယ်ခဏိကသမารီခဏိကသမารီဒီအာယုံမှာတဏှာဤတိုင်းတဏှာဤကောမနဏဤကမဲ့တရကမနိယကမဲ့၃ရက်လောက်နည်းဆုံးကတ်သွားပြီဆိုရင်အဲ့ဒီခဏိကသမารီဘိုင်းလောက်မှာပဲသူကစပြီးအလင်းရောင်တွေထွက်လာသူကတော့ဟိုညိုညင်းညစ် မိကိုရောင်သဘောမျိုးပေါ့မျိုးဒါမျိုးတွေထွက်တာများပါတယ်နော်ပြီးတော့ဒီမှာတော့ဗောဗျာဘုန်းကြီးတို့ပါရမီအားလျော်စွာမူတည်ပြီးတော့ဒီနမိတ်အလင်းရောင်တွေကွဲတာပေါ့နော်တချို့ကြသမာဓိအားကောင်းတာတကပတ်ဝန်းကျင်ပတ်ဝန်းကျင်ရမ်းမျက်နှာမှာဒီအလင်းရောင်တွေစတွေ့တယ်တချို့ကြမိုင်းမောင်ကြီးလိုဖြစ်သွားမိုင်းမောင်ကြီးလိုဖြစ်သွားမှပြီးမှမိကိုရောင်သဘောမျိုးလေးနော်မိကိုရောင်လိုလို ညင်နွမ်းနှဖြူအောင်လေးတွေတွေ့တတ်ပါတယ်။အချို့ကြတော့တခါဘယ်လိုဖြစ်တာလဲဆိုတော့ဒီဓာတ်သဘောတဘာဝတွေလက္ခဏာတွေကကျေပြန့်လာတနည်းအားဖြင့်ခန္ဓာကိုယ်ရဲ့ပြည့်ပြည့်နဲ့ကြီးကြကြီးလာရှင်ပြားခန္ဓာကိုယ်ရဲ့ပြည့်ပြည့်ကြီးလာတယ်ဗျာရှေးလာတယ်ဗျာဒါမျိုးတွေပြောဒါမျိုးတွေလည်းဖြစ်တတ်တယ်ထင်လာတတ်တယ်တချို့ကြတော့ခန္ဓာကိုယ်ကသဘောကပျောက်တာခန္ဓာကိုယ်ဓာတ်အစုပုံလေးပဲဖြစ်နေကြီးရင်ဒီအစုပုံနဲ့တိတိတိတိတိတိတိတိပါ တပြို့ဗျာကြီးကြီးနဲ့ခဏကြီးကသေးသွားတယ်ဗျာဒါမျိုးတွေလည်းတွေးတတ်တယ်နော်ဒါသတိထားဒီအဲ့ဒီခါကျတမာရီအားကောင်းလာတွေကဒီသဘောတဘာဝတွေကိုကကြီးစီလိုတဲ့စိတ်သေးစီလိုတဲ့စိတ်အဲ့လိုမျိုးတွေသွားမထားနဲ့နော်အဲ့လိုအပြောင်းလဲမဖြစ်အောင်ထားတယ်အဓိကတော့ကုတီအာယုံမှာကတ်နေဖို့ရေးကြည့်တယ်ကိုကကြီးစီလိုတဲ့စိတ်ဖြစ်လာကြီးတတ်တယ်သေးစီလိုတဲ့စိတ်တမာရီအားကောင်းလာအဲ့လိုဖြစ်တတ်တယ်ဒါကိုသတိထားဖို့ပါ အဲ့ဒီလိုသေးလိုက်ကြီးလိုက်ရှောက်လုံနေရင်ဘာဖြစ်လဲဆိုသမာဓိကျဲသွားပြီးနောက်သမာဓိတွေပြုတ်ကျသွားပြီးတော့စိတ်တွေပြန့်လွင်နေတတ်တယ်ဒါကြောင့်ဘုန်းကြီးတို့အဲ့ဘက်ကိုမလိုက်စစ်ချင်နော်။နောက်ယောဂီပုဂ္ဂိုလ်ဟာဆက်အထုတ်လို့ဒီသမာဓိအကောင်းလိုက်ဒီဝင်ဓာတ်တဘာဝအာယုမှာကတ်လာပြီဆိုရင်ဘာဖြစ်လဲခန္ဓာကိုယ်ဟောလားခြေတွေလက်တွေကောင်းတယ်မတွေ့ရတော့ဘူး။တဘာဝအာယဓာတ်တဘောတဘာဝအစုပုံဓာတ်တဘော အတုံးခဲကြီးပဲတွေ့အဲ့ဒီအချိန်ကအဲ့ဒီကနေဆက်အားထုတ်တယ်အချိန်ကကောင်းလာရင်ဟုတ်လားငါသူတော်ယောက်ျားမိန်းမဒါအလိုလိုကွာလာတယ်ပုဂ္ဂိုလ်တ attva ငါကောင်အတ္တကောင်ဆိုလုံးဝမရှိတော့ပျောက်ထွက်သွားတယ်အဲ့ဒီကနေဆက်ရှုရင်ဒီဓာတ်သောတဘာအလုံးခဲကြမိကိုရောင်လို့ဖြစ်လာတယ်ဆက်ရှုလို့တမာရီအားကောင်းလာရင်အဖြူရောင်လေးလို့ဒီတိန်နေလို့ပေါ့နော်ဒီလိုတိန်တော်တိန်လေးတွေအဲ့ဒါမျိုးဖြူရောင်တွေ့တယ်အဲ့ဒီကနေဆက်ပြီးအထုတ်မယ်ဆိုတမာရီအားကောင်းလာရင်ဒီ ဓာတ်တော်အစုပုံကြီးဟာရေခဲတုံးဖန်တုံးပန့်တုံးကြီးလို့ကြည်လင်တောက်ပါတဲ့အတုံခဲကြီးတွေ့လာတတ်တယ်ဒါကိုပြောချင်အဲ့ဒီအချိန်ဘာဖြစ်လို့ဒီလိုအယောင်တွေထွက်တယ်လဲဒါကိုဘုန်းကြီးတို့စဉ်းစားဖို့လိုတာပေါ့နော်အဘိဓမ္မာအနေနဲ့ပြောမယ်နော်အဘိဓမ္မာကြပါလဲဆိုယူပါယုံတို့တာတယုံခန္ဓာရတယုံဖုဒ္ဓဘာယုံဒါတွေကိုပတ္တရယုတ်လို့ခေါ်တယ် ကြည်စေတတ်တဲ့ယုတ်နော်အဲ့ဒီထဲမှာဝန်ယူပါယုံဆိုဝန်နာယုတ်ကိုခေါ်တယ်ဒါသဘောတော်ဝါတွေရှုမှတ်တဲ့စိတ်ကြောင့်မို့ဘုန်းကြီးတို့စိတ်တစားယုတ်တွေဖြစ်တယ်ဘုန်းကြီးတို့မပြတ်ရှုမှတ်နေတာဒီတော်တော်တော်အာယုံမှာဒီရှုမှတ်တဲ့စိတ်ကြောင့်မို့စိတ်တစားယုတ်တွေဖြစ်လာမယ်အဲ့ဒီစိတ်တစားယုတ်ထဲမှာဝန်နာထယူပါယုံပါတယ်ဘုန်းကြီးတို့ဒီနေ့ကဒီလောက်ပဲရှင်းခဲ့တယ်နော်ဒီနေ့အဲ့ဒါလေးဖြည့်ဆွဲပြီးထပ်ရှင်းမယ်ပြည့်စုံအဲ့ဒီ ဝဏ္ဏတရူပါယောနဲ့အလင်းရောင်ထွက်တာပဲအဲ့ဒီစေတဇယုတ်တွေထဲမှာတကတေဇောဓာတ်ပါတယ်ဒီတေဇောဓာတ်ကြောင့်မို့ဘုန်းကြီးဥဒ္ဒဇယုတ်တွေကလည်းထပ်ဖြစ်ပြန်တယ်အဲ့ဒီဥဒ္ဒဇယုတ်တွေထဲမှာလည်းဝဏ္ဏတရူပါယောကပါပြန်တယ်နော်အဲ့ဒီတေဇောဓာတ်မှာတော့ဥဒ္ဒဇယုတ်မှာပါတယ်ဝဏ္ဏယောကလည်းအလင်းရောင်တွေထပ်ထွက်တယ်ဒီမှာစိတ်မသိစိတ်ကလည်းဆက်မှစေတဇယုတ်ကလည်းဆက်ဖြစ်အဲ့ဒီမှာဝဏ္ဏယုတ်တွေလည်းဆက်ဖြစ် စိစယုတ်ပါမပါတဲ့ဒီဇောဓာကြောင့်ဥဒိစ္စယုတ်တွေကဆက်ဖြစ်ဥဒိစ္စယုတ်တွေထဲမှာလည်းယူပါလေဆိုဝဏ္ဏတကလည်းဆက်ဖြစ်အဲ့လိုဆက်ဖြစ်ဆက်ဖြစ်ဆက်ဖြစ်ဆက်ဖြစ်ဆိုအလင်းရောင်တွေကအပြင်ထွက်လာတာပေါ့ဗျာဒါကိုပြောချင်တော့တချို့ကြတော့ဒီစေတစာယုတ်ကြောင့်ဖြစ်တဲ့ဝဏ္ဏယုတ်ရဲ့အလင်းရောင်ပေါ့နော်ဒီလင်းရောင်ခန္ဓာကိုယ်အတွင်းမှာပဲတည်တယ်ဥဒ္ဒဇကြောင့်ဖြစ်တဲ့ဥဒ္ဒဇယုတ်ကြောင့်ဖြစ်တဲ့ အဲ့ဒီမှာရှိတဲ့ဝဏဓာတ်ယူပါမျိုးအလင်းအောင်ကြတော့ခန္ဓာကိုယ်အတွင်းထဲကဘိဗအပြင်ဘက်မှာပြန့်ထွက်တယ်အတွင်းမှာပဲတွေ့တွေ့ပြင်မှာပဲတွေ့တွေ့ပေါ့ဒီလင်းရောင်များကိုကိုကဓာတ်သဘောတဘာဝကိုရှုတဲ့တမာရီနဲ့ရှင်တဲ့ဉာဏ်ကြောင့်ဖြစ်ပေါ်လာတဲ့ဘုန်းကြီးတို့ဒါဝေဉာဏလောကဉာဏ်အလင်းရောင်လို့ဒါပြောရတယ်ဒါဉာဏ်ကြောင့်ဖြစ်တဲ့လင်းရောင်ပဲဒါလေးမှတ်ထားဖို့ ဘုရားကိုယ်တိုင်ရှင်ပြဟောတာရှိလို့ဒါတွေပြောလာဘုရားဟောတာရှိပါတယ်။ဘုန်းကြီးတို့အင်္ဂုတ်ထုံမှာနော်ဒီနေ့နည်းနည်းတော့မှတဏှာရောကြောတာဒါလေးပြီးအောင်ပြောမယ်နော်။အင်္ဂုတ်ထုံမှာဘုရားဘာဟောတာလဲပပတ္တမိဒံဘေခွေစိတ်တံအင်္ဂုတ်ထုံဧကကနိပပေါ့နော်အင်္ဂုတ်ထုံပရမဟုဆာမျက်နှာနံပါတ်9မှာဣစ္ရာတင်္ဂရဝဲမှာဟောထားပါတယ်။ဘုရားဘာဟောတာလဲဘဝင်စိတ်လေးစိတ်ဆိုတာ ကုသိုလ်စိတ်ရှိအကုသိုလ်စိတ်ရှိတယ်ကရိယာစိတ်ရှိတယ်ဝိပဿနာစိတ်ရှိတယ်ဒီလိုပေါ့ဘဝင်စိတ်ရှိတယ်ဒီဘဝင်စိတ်လေးကအယောင်ထွက်တယ်နော်ဒါဘုရားဟောတယ်ပြီးတော့မူလတေကဖွင့်တာရှိသေးတယ်စိတ်အားလုံးကတဘာဝအမြင်ဖြုတ်ဆင်းတယ်ဒီလိုဖြစ်ဖြစ်တာကုသိုလ်စိတ်တို့ပြောတာပါအကုသိုလ်စိတ်ကိုဆိုလိုတာမဟုတ်ပါဘူးကုသိုလ်စိတ်တို့ကျန်တဲ့ဝိပဿနာဒီစိတ်တွေကရိယာစိတ်တွေဖြုတ်ဆင်းတယ်ပြောတယ်ဘာကြောင့်စိတ်ကညင်နွမ်းလဲဆိုဘဝင်စိတ် ကလည်းဖြူစင်တယ်ကုသိုလ်စိတ်အားလုံးကလည်းဖြူစင်တယ်ဘာဖြစ်လို့ညင်သွားလဲအကုသိုလ်စေတသိက်တွေဝင်လာလို့ လောဘစိတ်တွေဒေါသစိတ်တွေမာနစိတ်တွေအချင်းနိုင်ပြီးတဲ့စိတ်တွေဒီစိတ်တွေဝင်လာတဲ့တခုစိတ်တွေညင်သွားပြီးအယောင်မထွက်တာနော်ဒါကြောင့်ပြောရရင်တော့စိတ်တွေထဲမှာဘဝင်စိတ်ဟာစိတ်ကိုကြည်လင်စေတယ်ဖြူစင်တယ်ကြည်လင်တယ်ဖြူစင်တယ်အဲ့ဒီဘဝင်စိတ်ကြောင့်မို့စေတစာယုတ်တွေဖြစ်စေတယ်စေတစာယုတ်မှာပါဝင်တဲ့ ဝဏ္ဏတရူပယုံကတခါအယောင်ထွက်တယ်ပေါ့နော်အဲစေစားယုတ်ထဲမှာပါတဲ့တိဇောတဒီတိဇောတကလည်းဥဒ္ဒဇယုတ်တွေကိုဖြစ်စေတယ်အဲဥဒ္ဒဇယုတ်မှာဖြစ်စေတဲ့ဝဏယုတ်ကဝဏတယူပါယုံကလည်းအယောင်လင်းကိုထွက်စေတယ်အဲ့လိုမှတ်ထားမှာပေါ့နော်အဲ့ဒီလိုအယောင်လင်းတွေထွက်လာရင်ဘုန်းကြီးတို့ ဘာဖြစ်လဲအစွဲတွေကခုနကဓာတ်သဘောတဘာဝတွေမြင်ပြီးအယောင်လေးတွေအတွက်အစွဲတွေအလိုလိုပြုတ်ကျသွားအတ္တစွဲပေါ့နော်တချို့ဆိုသေလင်ပြတ်တယ်ချို့ကြသေလင်ဒီအတ္တကောင်ဝိညာဉ်ကောင်လေးရှိသေးတယ်ခန္ဓာကိုယ်ရတော့သေသွားတယ်ဒီအတ္တကောင်ဝိညာဉ်ကောင်လေးကမသေးဘူးနောက်ခန္ဓာအသစ်ပြောင်းသွားတာမျိုးဒါလုံးဝလက်မခံတော့ဘူးရဒါတွေမြင်သွားရင်ဘုန်းကြီးလည်းအဲ့လိုမမြင်သေးတဲ့ဒီဘုန်းကြီးဒီလူဘယ်လို့မှပြောမရအောင်လက်ခံနေတာ ဒါကဒီအတ္တကောင်ဝိညာဉ်ကောင်လေးကသူ့အတူခန္ဓာကိုအတိတ်ကိုပြောင်းသွားတော့မတယောက်ကစီမံတယ်ဖန်ဆင်းတယ်ဒါလည်းယုံတာပဲဒီလိုသဘာဝတွေတကယ်မြင်မယ်ဆိုရင်သူဒါတွေလက်မခံပါဘူး။ပြီးတော့နောက်တစ်ခုပြုတ်ကျသွားတာဘာလဲဆိုတော့လောကသမင်ညာအတ္တဆွဲလောကမှာခေါ်တာဒါမျိုးသားပဲဒါမျိုးသမီးဒါဖုန်ကြီးပဲနော်ဒါငါအမေပဲဒါငါအဖေပဲဒါငါသမီးပဲငါသားပဲဒီလိုလူနာပြမတ္တဝါယောက်ျားမိန်းမဆိုတဲ့လောကအခေါ်ဟောကလည်း ပြုတ်ကျသွားတာပဲစိတ်ထဲမှာဒီယုံကြည်ချက်ကမရှိတော့เนาะအမှန်တိုင်းသိသွားတော့ခေါ်တော့ခေါ်တယ်เนาะဒီလောကဝါဒညာနဲ့မှသိတော့ဩဒါဓာကြီးလေးပါလို့လို့ဘာမှမရှိပါလားဒီလိုသိသွားတာအဲတော့အဲ့လိုပဲမှတ်ထားမယ်ဒီတော့ပြောချင်တာကဒါသဘောသဘာဝတွေဟိုမှာဘုန်းကြီးတို့ကတ်တော်ရှူရမယ်ဒါသဘောသဘာဝတွေကို အာယုန်နဲ့မတ္တိစေကတ်သွားမယ်ဆိုရင်ဟိုခန္ဓာကိုယ်ကြီးဒါသဘောတဘာလဲကျန်တော့ဘာမှမရှိပါလားဒီလိုမြင်အောင်ရှိပါမယ်အဲ့လိုကတ်သွားတာတရက်နှစ်ရက်တနာရီနှစ်နာရီဒီပုံမှာပဲကတ်နေရမယ်အဲ့လိုကတ်နေတဲ့ခါမှာနှစ်ရက်သုံးရက်လေးရက်အဲ့လိုစစ်တက်ကတ်လာပြီဆိုလို့ရှိရင်ခုနအယောင်လေးထွက်ပါပြီဒါကိုပြောချင်တော့နော်အဲဒီနေ့ခြုံပြောရရင်တော့အဲ့ဒီဓာတ်သောသဘာဝတွေကိုဘုန်းကြီးတို့ကဘယ်လိုရှုရမလဲဆိုတော့ဝိပဿနာတရားရှုခြင်းတဲ့ပုံကများတော့ ခုနအလင်းရောင်ကနေတဆင်တချို့ကြတော့ရုပ်သေးစိတ်နာနံစိတ်သိရှုတဲ့နည်းတွေရှိတာပေါ့ဗျာအဲ့ဒီလိုသွားခြင်းတဲ့ပုဂ္ဂိုလ်ကတော့ဒီထဲမှာအာဂတတနဲ့ခွဲပြီးတော့ဆုဆိုင်ရှုပြီးတော့ရုပ်သေးစိတ်နာသေးစိတ်သွားပါတယ်တချို့ကြတော့အဲ့လိုမသွားတော့ပါဘူးဒီဓာသဝတဘာဝတွေပေါ့ပဲအနေစာဒုက္ခအနတ္တမြောင်ရှုပါတယ်အဲ့တော့ဘယ်နည်းနဲ့ရှုဖို့ပေါ့နော်ဒီလိုရှုမှန်ရှုမှန်ရင်လည်းတပြေးပြေးနဲ့ဝိပဿနာဉာဏ်နဲ့ဆင်ဆင်တဲ့မဉဏ်ဖုံဉဏ်ရသွားတာပါပဲအဲ့ဒီလို ကြိုးစားထုတ်နိုင်ကြသဖြင့်မဲ့ညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။